ဒီနေ့သာတော်တော်နှစ်2569ခုနှစ်ခရစ်နှစ်2023ခုနှစ်ဇူလိုင်လ21ရက်တောက်ကြနေ့ညနေ9နာရီချိန်ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သင်တန်းနေပြီးတော့သဘောတရားရဲ့အပိုင်းဥချခြင်းနဲ့348သဘောတရားရဲ့အပိုင်းဥချခြင်းမှာဘုန်းကြီးတို့သုံးချခြင်းလား အမြပဋ္ဌာန်းဆိုတဲ့ခေါင်းစည်းနဲ့အတုံးချခြင်းလားမြပဋ္ဌာန်းပိုင်း89နတ္တိပစ္စယောဘုန်းကြီးတို့ပြီးကနေနေပေါ့နတ္တိပစ္စယောနောက်ဝိကတပစ္စယောပြီးတော့ပြီးသွားရင်ဘုန်းကြီးတို့ညနေဘက်တဏနာပြီးတော့ဘုန်းကြီးပါတိပြန်တော့စာရေးဖို့ရှိပါတယ်ဝါတွင်ကာလအန္တပိုင်းတဏတော့ရှိနေတယ် အဲတော့နတ္တိပစ္စယောပစ္စယနေတာပါဠိလေးကြည့်မယ်နော်ပစ္စယနေတာမှာနတ္တိပစ္စယောဒီအမန္တရာနိရုဒ္ဓသူကတကြောင်းနဲ့ပဲရှိတာသူတို့နတ္တိပစ္စယောနဲ့ဝိကရပစ္စယောလည်းအတူတူပဲအဲကြောင့်တမန္နတ္တိပစ္စယောဒီတမန္တရာနိရုဒ္ဓစိတ်တစေတသိကဓမ္မအဲ့ဒီအောင်ဖားမယ်နော်အဲ့ဒါအကြောင်းပါလိ မ္မနန္ဒာနိရုဒ္ဓစိတ်တာစေတသိကဓမ္မအဲ့မှာအကြောင်းအလောက်ရက်ဒါမှနှစ်ပုတ်ခွဲကြလို့ရပါသမ္မနန္ဒာနိရုဒ္ဓစိတ်တာစေတသိကဓမ္မဒါအကြောင်းပါလိမ့်တို့ပြီးတော့မှအကျိုးသွားပတုပ္ပန္နနံစိတ်တာစေတသိကနံဓမ္မာနံဓမ္မာနံဒီအောင်သွားမယ်နော်အဲ့ဒီရက် ပြီးတော့မှနတ္ထိပစ္စေနပစ္စယောသူရဲ့တေပြပါလေဆိုတော့သမန္တရာနိယုတ်တာမိမိရဲ့ချမ်းမဲ့နိုင်ကောင်းစွာချုပ်ကုန်ချုပ်ငြိမ်းကုန်ပြီးသောစိတ်တစေတသိကဓမ္မာစိတ်စေတသိဖြစ်ကုန်သောဉာဏတွေသုတိကျင်သောနာမခန္ဓာတရားနာမခန္ဓာပစ္စည်းတရားတို့သည် စေချာစေတသိကတပုတ်စီလည်းပေးလို့ရစေတစေတသိကစေစေတသိဖြစ်ကုန်သောဓမ္မရဟန်းတော်တို့သုတိခြင်းသောနာခန္ဓာတရားတို့သည်သူကရုပ်မပါဘူး စိတ်စေတသိက်နံသီတာဟောတာတရားပဒုဗ္ဗနာနံမိမိနှင့်တူဖြစ်ကုန်သောစေတစေတသိက္ခာနံစိတ်စေတသိက်ဖြစ်ကုန်သောဓမ္မနံယာနာတို့သုတိစိတ်နှင့်တကွနံခန္ဓာပစ္စုပန်တရားတို့ဟာနတ္တိပစ္စေနနတ္တိပစ္စယတတ္တိဖြင့်ပစ္စယောဥပါဒကောခြေစုပိတ္တိဟောတိဖြစ်၏ဒီလိုနတ္တိရှိက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 ဟုတ်လားသုတိသွားရင်နောက်တာပရိသဏီကလာသေးတယ်။ယန္တာတို့သုတိကြနောက်တာဘဝတွေဖြစ်ဆရာမရှိတော့တဲ့အတွက်ဒါကြောင့်အကြောင်းတရားအနေနဲ့ယန္တာတို့သုတိကျင်ရတယ်။အကျိုးတရားအနေနဲ့တော့ဒီယန္တာသုတိစိတ်ကတော့ပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားမှာအကျိုးတရားပဲကြာသွားပါတယ်။အဲတော့ပထမဆုံးဘုရားတို့နားလည်ထားဖို့ရကပါဠိလေးကိုအကြောင်းအကျိုးကွဲအောင်ရွတ်တအောင်ကြိုးစားမယ်။ ဓမ္မနရာနိယုတ်တာစိတ်ဓာစေတသိကဓမ္မအဲတခုပေါ့နောက်ပြီးတော့ပတုပ္ပနာနံစိတ်ဓာစေတသိကနာဓမ္မနံအဲဒါကြုတ်တရားနတ္တိပစ္စေနာပစ္စယောအဲလိုပွဲအောင်ရုပ်နော်ပြီးတော့မဟာဘုန်းကြီးတို့မှတ်စုလေးနဲ့ရှင်းကြည့်မယ်မှတ်စုလေးမှတ်စုမှာကကြတော့နတ္ထိဆိုတာနတ္ထိတရာကိုပြောနတ္ထိပုတ်တရာဒီလိုပဲပေါ့ အဲဒီမဆုလေးကျင့်မယ်ဒီနတ္တိတရာအဋ္ဌိရဲ့စัจဘတရားအဋ္ဌိဆိုတာကထင်ရှားရှိတာထင်ရှားရှိတယ်ဆိုတဲ့အဋ္ဌိတရာရဲ့သူရဲ့စัจပဲအဲတော့ထင်ရှားရဲ့သူရဲ့စัจပဲဆိုပါဖြင့်မရှိတာလို့ထင်ရှားမရှိခြင်းဆိုတဲ့အဓိပ္ပာယ် ဒါနတ္တိတာထွက်လို့ဥမာပေးကြတော့စီမိငိမ့်သွားကြမိုင်းမော်ဖြစ်စေအခွင့်လန်းပေးတယ်လို့ပဲရှိရှိတဲ့တရားတွေပေါ်ပြီးပြောက်ချုပ်ပြီးသွားတာဟာနောက်နောက်တရားတွေဖြစ်စေဖို့အတွက်ကျေစုပြုတာပဲဒါကြောင့်ဘုန်းကြီးတို့ပဋ္ဌာန်းဖျားရှိခိုးနဲ့ပတ်သက်ပြီးတော့ဝိသုဒ္ဓောင်ဆရာတော်ကြီးနတ္တိပစ္စယောမိုက်မောင်ဖြစ်စေရင်းသေးလေပြီး စီမိပုံသွေးဖြစ်ခွင့်ပေး၍ကျေစုပြုခြင်းလက္ခဏာရောနတ္ထိပစ္စည်းတရားတွေ၎င်းတကယ်တော့ညာနန္ဒပစ္စည်းနဲ့တူတူပဲဒါလေးလွယ်လို့ချင်းဘုန်းကြီးတို့စာပိုင်းမှာပြောကြတဲ့အနန္တရပစ္စည်းသမန္တရပစ္စည်းဒီပစ္စည်းလေးတွေပြန်ပြောရမှာပြီးတော့ဒါတွေဒီပစ္စည်းတွေနဲ့ကိုက်နိုင်ကြည့်ပြီးပြန်ပြောမှာနော်ဘုရောဒီတွေကဒေဗယ်လေးတွေပြီးအောင်ပြောကြသူကမရှိရတဲ့ကျေစုပြုတာ ချုပ်ပြောက်သွားတဲ့အနေနဲ့ကျေစုပြုတယ်ချုပ်ပြောက်သွားမှနောက်ကစိတ်နောက်ကစိတ်တွေစိတ်တရားပေါ်တာပေါ့ဒါကြောင့်ဝိဓိဖြစ်စဉ်ကြီးကြည်တာရှေ့စကချုပ်သွားနောက်စကပေါ်ရှေ့စကချုပ်သွားနောက်ပြအဲ့ဒါနတ္တိပစ္စည်းအစွမ်းတတ္တိနော်ဒါကြောင့်မို့ဒီမှာမရှိပဲကျေစုပြုခြင်းကိုဆိုလိုတယ်တဲ့နတ္တိပစ္စည်းကြောင့်ထို့ကြောင့်ချုပ်လိုက်ပြီးဆိုရှေ့ရှေ့သောစိတ်စေတသိက်နန္တရားတို့ဟာနောက်နောက်သောစိတ်စေနန္တရားတို့ဟာ နတ္တိပစ္စယတတ္တိဖြင့်ခြေစုပ်ပြုတယ်ခြေကစိတ်ကချုပ်ပြောက်တော့နောက်စိတ်ကပေါ်တယ်နောက်စိတ်တွေဖြစ်ဖို့အတွက်ခြေကစိတ်ချုပ်ပြောက်ချုပ်ပြောက်အဲ့ဒါမျိုးမရှိတဲ့အနေနဲ့ခြေစုပ်ပြုပြီးတော့ဒီမှာနတ္တိမရှိခြင်းတော့ငကောကဘာမှမရှိခြင်းအဝါပညာကိုဆိုလိုတော့ငကောကဘာမှမရှိတဲ့သောမြောက်နတ္တိဆိုတာမဟုတ်ဘူး ဒီစိတ်စေတသိက်တရားတွေကဖြစ်လာတယ်ပစ္စုပန်ခဏအနေနဲ့ဖြစ်ပေါ်လာတယ်။ဘုန်းကြီးတို့ခန္ဓာကိုယ်မျက်စိနားလျာကိုယ်စိတ်ရှိတယ်။မျက်စိနားလျာကိုယ်စိတ်နဲ့အောင်၆ပါးပေါင်းစုံတိုက်ဆိုင်ပြီးတော့ဝိညာဉ်ဝိညာဉ်၆ပါးဝိညာဉ်စိတ်တွေဖြစ်ဒီဝိညာဉ်စိတ်တရားတွေဒါကလောလောကူပြောရတာဝိညာဉ်စိတ်တကူတန့်ဖြစ်တော့မဟုတ်ဘူး။ဝိဓိဖြစ်စေစိတ်စင်တိုင်းဖြစ်ရတယ်။ပစ္စုပန်ခဏမှာဒီ စိတ်စိတ်နိုင်ရတိုင်းနိုင်ဒီတော်ကိုပုံကားစလားပုဂ္ဂိုလ်ပြည်စလားပြည်စလားဝဇာသကုညင်တမ္ပဏတန်ရဝုဒ္ဓသောကုဏိထာဝနဲ့ခြင်းဘဝင်းဒီလိုစိတ်စိတ်နိုင်တိုင်းနိုင်နဲ့ဖြစ်ရှေ့စိတ်ကပေါ်လိုက်ပုံပြီးပြောက်သွားနောက်စိတ်ဖြစ်ရှေ့စိတ်ကပုံပြီးပြောက်သွားမှနောက်စိတ်ကဖြစ်လာသူ့ရဲ့ပြစ္ဆုတ်ပံခရနဲ့ထင်ရှားရဏံတရားပေါ့ဒီတော်ဘုံဆိုဥပတိပင်နေနဲ့ပေါ်ပြီးပြောက်နောက်စိတ်ဖြစ်ပေါ်လာဖို့ပေါ်ပြီးပြောက် အဲ့ဒါကိုဒီမှာပြစ္ဆုတ်ပါခဏအနေနဲ့ထင်ရှားရသောဉာဏ်တရားတွေတက်တန်းစေ၍ချုပ်ပြောက်သွားသည်ဖြင့်ငကောကရှိနေသောတရားတို့မရှိသည့်သဘောကိုဆိုလိုတယ်သူကတက်တန်းပြင်းလို့ချုပ်ပြောက်သွားတယ်ကုံဆုံးသွားတယ်ငကောရှိပြီးသားပြောက်သွားအဲ့ဒီလိုပြောက်သွားမှနောက်ကစိတ်ကပေါ်လာဒါကြောင့်မို့အဋ္ဌိနဲ့နတ္ထိပစ္စည်းတွေဆန့်ကျင်ဘက်သွားပြီးဇုံတွေပစ္စယတတ္တိများလို့ဒီလိုကိုယ်စိတ်တို့မှတ်ထားမယ် ပြီးတော့အောက်ဆက်ကြည့်မယ်နတ္တိပစ္စည်းနတ္တိပစ္စည်းဝိကရပစ္စည်းရောအနန္တပစ္စည်းသမန္တပစ္စည်းနဲ့ပစ္စည်းပစ္စုပ္ပန်တူတယ်အောက်ကိုဆက်ကြည့်မယ်နတ္တိပစ္စည်းနဲ့ဝိကရပစ္စည်းဒီပစ္စည်းတွေလေ့လာပြီးဆိုလို့ရှိရင်ဘုန်းကြီးတို့ကနန္ဒရာပစ္စည်းသမန္တရာပစ္စည်းရောဒီပစ္စည်းတွေနဲ့ပစ္စည်းပစ္စုပ္ပန်ခြေစုပ်ပြုတ်နေတဲ့အဲ့ဒီပစ္စည်းပဲပြန်ကြည့်ရမှာเนาะအပေါ်နည်းနည်းတင်လာပါမဆု အဲ့ဒီမှာဘုန်းကြီးတို့ဇရာကွက်လေးနဲ့ပြတော့အကြောင်းပစ္စည်းတရားအကျိုးပစ္စုပန်တရားအကြောင်းပစ္စည်းတရားရဟန်းတို့သုတိကျင့်တဲ့ရှေးသောစေခုနကတော့ကပါဠိကိုအနက်ဒိဗ္ဗေပေးထားတဲ့အတိုင်းပါပဲ။ဒါနဲ့သုတိကျင့်ရဲ့ရှေးသောစိတ်89စေတသိက်52ပါပေါ့။စိတ်ဆိုစေတသိက်တရားတွဲဖြစ်တော့ဒါမဲ့ယန္တာသုတိစိတ်ကဘလို့ခြံတာလဲ။ယန္တာသုတိစိတ်ကနောက်တော့ဖြစ်စရာအကြောင်းမရှိတော့ ပြိနိဗ္ဗာန်ဆံသွားနေပြန်နောက်တော့ဖြစ်เสียအကြောင်းမရှိသောတော်ဗန္ဒရာကနာဂံတေအောင်တော့နောက်တော့ဖြစ်ပေါ်အကြောင်းတွေရှိသေးတယ်အကျိုးပြည့်စုံပန်တရားကြရဲ့အဲယန္နာတွေသုတိစိတ်လေးပြန်ပါယန္နာသုတိစိတ်နဲ့တပွားနောက်နောက်တော့နောက်နောက်လည်းဖြစ်တော့စိတ်89ခုစိတ်တည်52ခုအဲ့ဒီလိုအောက်ကဆရာလေးကျဆက်ကြည့်အောက်ကဆရာဒါကဘုန်းကြီးတို့ဟိုအနန္တသမဏရာကြဒါတွေပြန်တွေးမယ်နော် စိတ်တွေကဖြစ်စဉ်တွေကဟိုဘယ်စိတ်မှဆိုစိတ်ဖြစ်စေတသိက်တွေဖြစ်မှာလူနဲ့တူဖြစ်တာအဲ့ဒီစိတ်စေတသိက်ရှင်ပုံလေးတွေနဲ့အဲ့ဒီလိုတွားတာပေါ့အရိပ်ပဲဒီအောက်ဆက်ကြည့်မယ်နော်ပြီးမှဒီဆရာနဲ့ပတ်သက်ပြီးပြန်ပြောနန္ဒရပစ္စည်းနဲ့နတ္ထိပစ္စည်းတွေရဲ့ထူးခြားမှု နန္ဒပြည့်စုံစိတ်တဏိယမသဘောတိုင်ပေါ့လို့ဘုန်းကြီးတို့စိတ်တဏိယမနိမတရား၅ပါးရှိတော့အဲ့ဒီဟာလေးနောက်တွေ့လို့နန္ဒပြည့်စုံကပြောခဲ့ပြီနိမတရားဗိဇာနိယမဥဒုနိယမကာမနိယမဓမ္မနိယမစိတ်တဏိယမ၅မျိုးရှိတော့စိတ်တွေဖြစ်စရာစိတ်တဏိယမသဘောတိုင်ပဲရှင်းစစ်မြောက်ပေါ်ပြီးဖြစ်ပျောက်သွားပြီးနောက်စိတ်ကဖြစ်ဖို့ အဲ့ဒီမှာဈာကာလအခြားမရှိဘဲနဲ့ကျေစုပြုတဲ့သဘောနန္တရနော်နာအန္တရဈာကာလအခြားမရှိဒီစိတ်ချုပ်ပြသွားရင်နောကစိတ်ကပေါ်လာတာဟောဘုံဒီတော့ဝင်ချုပ်တိုင်းဘုံကဆလနာပေါ်တော့ဘုံကဆလနာဥပတိပိနေဖြစ်တည်ပြတ်သူပြတ်သွားရင်နောကဘုံကုတ်စတာပေါ်မှာပဲအဲ့ဒါဟောနန္တပစ္စည်းပဲဟောရှေးစိတ်တွေဖြစ်ပြီးတဲ့အခြားမဲ့မှာနောက်စိတ်ကဖြစ်ပေါ်ကာလမခြားမဲ့နဲ့အချိန်မီကာလအခြားမရှိဘဲနဲ့ ချက်ချင်းဖြစ်ပေါ်ကျေစုပြုတာမျိုးနန္ဒပစ္စယတတ္တိနတ္တိပစ္စည်းကြတော့နောင်နောက်စိတ်စိတ်ကိုဖြစ်ဖို့အတွက်ရှေ့စိတ်တွေကျွနောင်နောက်စိတ်စိတ်တွေဖြစ်ဖို့အတွက်ရှေ့စိတ်ကပျောက်ပြရတယ်ချုပ်ပြရတယ်သူမရှိမှနောက်စိတ်ကဖြစ်ပေါ်ဝင်ရဒါနတ္တိပစ္စယတတ္တိဒီနတ္တိပစ္စည်းအချိန်ကာလလို့နေရာတော့ပုဂ္ဂိုလ်ဒါတော့နန္ဒပစ္စည်းနဲ့တူတူပါပဲအဲ့တိုင်းပြန်ကြည့်ရမှာပေါ့ဒီတော့ နတ္တိပစ္စည်းရဲ့စွမ်းနတ္တိတတ္တိရဲ့အရှိစွမ်းနတ္တိအဋ္ဌိအဋ္ဌိရရှိစီရှိစွမ်းပေါ့အဋ္ဌိပစ္စည်းရဲ့စွမ်းကြတဲ့ရှိနေတဲ့တော့ဗဂတိမျက်စိဖြင့်ကြည်လိုက်မြင်နေကြတယ်ဒီရှိနေတဲ့စွမ်းကြတော့ရှိနေအဋ္ဌိစွမ်းဖြင့်ဖြင့်ကျေစုပြုမှုကတော့ဗဂတိမျက်စိဖြင့်မြင်တွေ့လို့ထင်ရှားနတ္တိတတ္တိကြမရှိတဲ့စွမ်းဖြင့်ကျေစုပြုကြတော့ဗဂတိမျက်စိဖြင့်ကြည် တကအမှောင်ထဲမှာ ကြည်ရတယ်လို့ပဲမထင်ရှားဘူးအတိခတ်ဉာဏ်မျက်စိဖြင့်ကြည်ကြမှာသာသိမယ်တော့အရာဖြစ်တယ်များသိထားတာဘာလဲဆိုနန္ဒီယာမြတ်ချုပ်ပြသွားဘာမှမရှိတော့ဘူးဘာမှမရှိဘူးဘာတတ္တိမှမကြံရတော့ဒီလိုသိဒါကတော့ကိုကတော့မြတ်စွာဘုရားဟောတာတော့မြတ်စွာဘုရားသဗ္ဗိတဉာဏ်တော်ဖြင့်နန္ဒီယာတွေချုပ်ပြသွားမြင် သူ့ရဲ့စိတ်တတ္တိနောက်စိတ်များဖြစ်ဖို့အတွက်နတ္တိတတ္တိတွေကျေစုပြုတယ်ဒီလိုဟောထားအေးစိတ်ကပျောက်သွားပြီဆိုရင်မနတ္တိတတ္တိရဲ့နောက်စိတ်ဖြစ်ဖို့ကိုကျေစုပြုအဲ့မှာတော့ဥမာပြောကြတာတော့ဥမာတိုင်းပြည်ရဲ့ခေါင်းဆောင်တူပေါ့ဒါတော့ဟိုမင်းကျင့်တရားနဲ့ညီတဲ့ခေါင်းဆောင်ဥပဒေနဲ့ညီအုပ်ချုပ်တဲ့ခေါင်းဆောင်ဒီခေါင်းဆောင်တိုင်းပြည်ပြည်သားတွေဟုတ်လား လက်ရှိအုပ်ချုပ်နေတော့နဲ့သူကတရားဥပဒေနဲ့ညီအုပ်ချုပ်တော့မင်းကျင်တရားနဲ့ညီအုပ်ချုပ်တော့အဲ့တော့တဲသူပြည်သားတွေမှာစရာချမ်းသာဒါချမ်းသာအကျေစုပြုပြီးသူထင်ရှားရှိတော့မှလေဥပဒေနဲ့ညီအုပ်ချုပ်တယ်မင်းကျင်တရားနဲ့ညီအုပ်ချုပ်တော့တဲသူပြည်ချမ်းသာတယ်ချမ်းသာအကျေစုပြုပြီးသူမရှိပြီမဲ့လို့လေဒီဥပဒေခံမြင်အောင်လုပ်တာတယ် ငင်းညစ်တရားတွေခံမြအောင်လောက်ထားတဲ့အတွက်ဒီတိုင်းသူမိသားတွေမရှိတဲ့အချိန်မှလည်းကျေးဇူးများနေဒါမျိုးပြောလို့မြတ်စွာဘုရားရဲ့တရားတော်တွေကြည်လိုက်ပါဦးနော်မြတ်စွာဘုရားတရားတော်ဟာတတ္တဝါအလုံးများတဲ့တတ္တော်ထင်ရှားရှိတော့ကလည်းကျေးဇူးများတယ်တတ္တော်ရှင်ထင်ရှားရှိတဲ့အချိန်တော့မြတ်စွာဘုရားဆုံးမတဲ့လိုင်းနာကျင့်ကြအထုတ်အထုတ်တဲ့ပုဂ္ဂိုလ်များဟာမညာဖုန်ညာနိဗ္ဗာန်ရသွားပြီလို့ကျေးဇူးပြုသွားတာပဲ မြတ်စွာဘုရားတရားတော်မညံဘုံညာမရတာလေသူဒုက္ခချမ်းသာတယ်ဒုက္ခဘုံဘဝချမ်းသာတယ်ခံစားပရိနိဗ္ဗာန်ဆံပြီးတာကိုဘုရားမရှိတော့ဘူးခုဘုန်းကြီးတို့သင်ပေးတာဘုရားမရှိတော့ဒါပေမဲ့သူတရားတော်တွေခုချိန်ဒီကျေးဇူးများတယ်သူဟောတာတရားတွေဘုရားဟောတာတရားတွေဒီတရားတွေကိုဘုန်းကြီးတို့နိုင်နာနေကြတယ်သင်ယူနေပထမလေးလာသင်ယူရတယ်ပြီးတော့ကျင့်ကြအထုတ်ကြတယ်ကျင့်ကြအထုတ်တဲ့ ပုဂ္ဂိုလ်တွေမှာမညာဖုံညာရကြတယ်ဒုက္ခိဘန္တဒုက္ခိဘဝချမ်းသာရကြတယ်ဒါပိဋိမဆန်တဲ့ချိန်မှာလည်းကျေးဇူးများလာတယ်အဲ့တော့ကျေးဇူးပြုမှုကရှိစဲအနေနဲ့လည်းကျေးဇူးပြုတယ်အပေါ်နဲ့နဲ့တံရှိစဲအနေနဲ့လည်းကျေးဇူးပြုတယ်ဟုတ်ပြီးတဲ့အခါကျတော့သူကလည်းရှိဖြစ်စဲအနေနဲ့လည်းကျေးဇူးပြုတယ်မရှိတော့နေတဲ့ကျေးဇူးပြုခြင်းနှစ်မျိုးရှိတာပေါ်ဆက်တယ်မယ် အောက်ရောက်သွားပြောနေရှည်စင်းနေအဲ့ဒီဘောဆက်တယ်မယ်အပေါ်အပေါ်ဆက်တင်လိုက်တော့အောက်ဆွဲချခိုင်းတော့မဟုတ်အပေါ်တင်ခိုင်းတာအောက်ကိုရောက်သွားပြောနေဟွန်းချီအောက်ပေါ်ဆက်တင်လာအပေါ်ဆက်တင်အပေါ်ဆက်တင်မယ်လေအာအောက်ဆွဲချအပေါ်ဆက်တင်ညာ အပေါ်အပေါ်ဟိုအဲ့ဒါအောက်ဆွဲချတာအပေါ်ဆက်တင်ခိုင်းတာမဆူအပေါ်တင်ခိုင်းတာအဲ့ဒါပြီးသွားပြီပြောတာအပေါ်ဆက်တင်ဆက်တင်အဲ့ဒီရောက်သွားတယ်ဒါဆိုဟောကြတဲ့တရားတွေကအဲ့ဒီလိုကျေစုပြိဋိဘံမြတ်စွာဘုရားရှိတုန်းကလည်းပြိဋိဘံရှိတုန်းကလည်းကျေစုပြုတယ်အခုလိုပြိဋိဘံဆံပြီးတော့တကလည်းကျေစုပြုတယ်တဲ့ကြောင့်မို့ ကျေစုပြုမှုဟာရှိစဲနေမှလည်းကျေစုပြုတယ်မရှိတော့မှလည်းကျေစုပြုတယ်အဲ့ဒီပစ္စည်းကြရှိစဲနေနဲ့ကျေစုပြုတော့နတ္တိပစ္စည်းကြတော့မရှိတော့မှကျေစုပြုတဲ့သဘောမျိုးပဲဒါမျိုးမှတ်ထားဖို့ကျော်နတ္တိပစ္စည်းကိုဘာလို့ဟောရလဲဆိုနတ္တိပစ္စည်းနဲ့တတ္တဒိဋ္ဌိအဋ္ဌိလိုပစ္စည်းအဋ္ဌိပစ္စယောဒီလောက်လေးတွေဟောလိုက်ခါကျတော့ဟုတ်လားယုတ်တရားနံတရားတွေအမြဲရှိတယ်မပြည့်စည်ကြတော့ဘူးဒီလို အယူဆတွေဖြစ်သွားတယ်တတ္တရတေကြီးအယူဆတွေဖြစ်သွားနိုင်နတ္တိပစ္စယောလို့ဒီလိုဟောလိုက်တဲ့အခါကျတော့ဒီတရားတွေကရှိကြမယ်ပျက်စီးတဲ့တရားတွေပဲပေါ်ပြီးပျောက်သွားတဲ့တရားတွေပဲအဲ့လို နားလဲသဘောပေါက်သွားတယ်ကတတ္တတအယူဒိဋ္ဌိကပျောက်သွားတယ်နော်အဲ့လိုပျောက်ပြတ်သွားတဲ့အတွက်ဖေယားကဓမ္မစကြာမှာအောက်မာဒီမှာမှတ်စုကအပေါ်နေနေတင်မယ်ဥပောအန္တိအနုပက္ခမှာ အဲဒီဓမ္မစကြာမှာအဲ့ဒါဟောတာအစွန်းနှစ်ပါးလွတ်အောင်အစွန်းနှစ်ဖက်လွတ်ဒါကြောင့် artificial natural ဒီလိုဟောထားတာနော်ဒါတော့အတိပ္ပယ်ပြောတော့ဗောဗျာပြီးမှဘုန်းကြီးတို့ဉာဏ်နဲ့အတိပ္ပယ်ပြောမယ်ဘုန်းကြီးတို့အနန္တရပစ္စည်းကမှတ်စုလေးပြန်ပြမယ်အနန္တရပစ္စည်းမှတ်စုနဲ့အနန္တရပစ္စည်းကပါဠိလေးပေါ့သူကအနန္တရပစ္စည်းနဲ့အတူတူပဲနော် စပိုင်းမှာပါတဲ့အဲဒီကိုပြန်သွားကြမယ်နော်အဲဒီကမတ်စုနဲ့ဒီတော့အနန္တပစ္စည်းဒီထဲမှာမပါဘူးဟိုပရမမတ်စုထဲမှာကြည်ရသူကမတ်စုကနှစ်စုခွဲရိုက်ထားတယ်နော်အနန္တပစ္စည်းကိုကြည့်မယ်ဒါလေးဆွဲချလို့မရပြန်ပိတ်လိုက်တော့ဟိုအနန္တပစ္စည်းမတ်စုကပရမမတ်စုထဲမှာပါအနန္တပစ္စည်းအဲအနန္တပစ္စည်း လေးလာတဲ့အခါကျပါဠိလေးလည်းကြည်ရမှာနှစ်ခုလုံးကြည်ရနန္ဒပစ္စယောတိသကုညာနာဓာတုတန်တံမြုရကသာဓမ္မမနောဓာတုယတန်တံမြုရကနေဓမ္မနာနန္ဒပစ္စေနပစ္စယောနောဓာတုတန်တံမြုရကသာဓမ္မမနောညာနာဓာတုယတန်တံမြုရကနေသာဓမ္မနာနန္ဒပစ္စေနပစ္စယောအဲဒီအနန္တပစ္စည်းသွားခြင်းဒီပစ္စည်းနှစ်ခုကနန္ဒပစ္စည်းသမန္တပစ္စည်းနာတိပစ္စည်း နတ္တိပစ္စယဝိကရပစ္စယဒီပစ္စည်းလေးခုအတူတူပဲဒီလိုဖြစ်တဲ့အတွက်သူကသုံးပါဠိနဲ့ခုနကနတ္တိပစ္စည်းကြတော့ခုနဘုန်းကြီးတို့ပါဠိလေးတို့ပြခဲ့တယ်နတ္တိပစ္စယောဒီသမဏနာနိယုတ်တာစိတ်တစေတိကဓမ္မပတုပ္ပန္နနာစိတ်တစေတိကနာဓမ္မနာနတ္တိပစ္စည်းနာပစ္စယောအဲ့ဒါနဲ့နန္ဒရပစ္စည်းရဲ့အဆုံးမှာပါတဲ့စကားလေးအတူတူပဲ နန္ဒပစ္စည်းဆုံးသမန္တရပစ္စည်းဆုံးမှာယေတံယေတံဓမ္မနံအနန္တရာယေဓမ္မဥပ္ပစ္စံဒီစိတ်တစေတိကဓမ္မတေတိဓမ္မဒေတံဒေတံဓမ္မနံအနန္တပစ္စည်းနာပစ္စည်းယောယေတံယေတံဓမ္မနာရှေးရှေး၌ဖြစ်ကုန်သောစိတ်စေတသိက်တို့ဤနန္ဒာချမ၌ယေဓမ္မနောက်နောက်၌ဖြစ်ကုန်သောစိတ်စေတသိက်တရားတို့သည်တရားတို့သည်ဥပ္ပစ္စံဒီဖြစ်ကုန်၏ ဒီဓမ္မနောင်နောင်နဲ့ဖြစ်ကုန်သောစိတ်ဓာတ်စေတသိကဓမ္မစိတ်စေတရားတို့ဥပ္ပိသံတွေဖြစ်ကုန်၏တေတေဓမ္မရှင်းရှင်းနဲ့ပြီးတော့ယန္တာတို့သုတိစိတ်ခြင်းစိတ်စေတသိက်ပစ္စည်းတရားတို့သည်ဒေသံဒေသံဓမ္မနာနောင်နောင်နဲ့ဖြစ်သောယန္တာတို့သုတိစိတ်နဲ့တကွာစိတ်စေတသိက်ပစ္စုပန်တရားတို့ဟာနန္တရပစ္စေနာ အနန္တပစ္စယတတ္တိပစ္စယောဥပါဒကောယေစုပြုတတ်သည်ဟောဒီဖြစ်၏ခုနကအဲ့ဒီနန္ဒရသမန္ဒရအဆုံးပါဠိလေးနဲ့အခုဘုန်းကြီးတို့ခုနကနတ္တိပစ္စယောတိသမန္ဒရနိရောဓစိတ်ဓစေတသိကဓမ္မပတုပ္ပန္နာနံစိတ်ဓစေတသိကနာဓမ္မနံနတ္တိပစ္စေနာပစ္စယောအဲ့ဒီပါဠိနှစ်ခုကအတူတူပဲအဓိပ္ပာယ်ဟောပါဠိဟောပုံပဲကွဲတယ်အဓိပ္ပာယ်အတူတူပဲဒါကြောင့်အဲ့ဒီနေရာတွေကိုပြန်ပြီးတော့ လေ့လာမယ်ကြည့်မယ်နန္ဒပစ္စည်းကိုပြန်ကြည့်မယ်နော်အဲ့ဒီပါဠိလေးလည်းပြမယ်ပါဠိလေးကိုပါဠိစာအုပ်ကြီးနဲ့ကိုပါဠိစာအုပ်ကိုကြည့်လိုက်လည်းပြီးတာပါဒါအနန္ဒပစ္စည်းပေါ့နော်နန္ဒပစ္စည်းမှာဟောတာကြည့်လိုက်ဗရမကသကုဉ္ညာနာဓာတုတန်တသကုဉ္ညာနာဓာနော်ပြီးတော့မနောဓာသကုဉ္ညာနာဓာတုတန်သံမြေတကသဓမ္မမနောဓာရိယတန်သံမြေတကနေသဓမ္မနံ နန္ဒပစ္စေနာပစ္စယောပြီးတော့သုံးဉဏတမှာနောက်မှာရှိတဲ့စိတ်ကိုတော့မနောတအနေနဲ့ဟောတာနောဓာရုတံသမိတကသတ္တမမနောဉဏဓာတုယတံသမိတကနေဓမ္မနာနန္ဒပစ္စေနာပစ္စယောအဲတော့ပြောချင်တာကတော့ဓာတ်က9ပါးရှိတာပေါ့နော်သကုဝိညာဏဓာတ်သောတာဝိညာဏဓာတ်ကာနဝိညာဏဓာတ်စေဝဝိညာဏဓာတ်ကာယဝိညာဏဓာတ်မနောဓာတ်မနောဝိညာဏဓာတ်ဒါမျိုးရှိတယ် ဒီထဲမှာမနောတနောမနောသုဝိညာဏသောတာဝိညာဏကတတ္တဝေါဒဒီမှာကြည့်လိုက်သုခဝိညာဏတနော်သောတာဝိညာဏတကာနာဝိညာဏတဇေဝဝိညာဏတကာဝိညာဏတပြီးတော့မှဒီမှာမနောသူတို့ရဲ့နောက်မှာမနောတမနောဝိညာဏတတာဟောတာနော်ဒီဟာလေးဒီပါဠိလည်းပြရမယ်ခုနဘုန်းကြီးတို့အဲ့ဒီတော့ကအမှတ်စုလေးပြန်ကြည့်ခြင်းနဲ့အနန္တပစ္စည်းတော့အဲ့တော့ကဇေယျလေးပေါ့ဗျာအဲ့တော့က ဝီဒီဇာလေးနဲ့ပြခဲ့တယ်ဒီခဏနာနဲ့ပြနေမဒီဇာအဲ့မှာနိယမတရား၅ပါးစေပရမအနန္တပစ္စည်းတို့ဗမနရပစ္စည်းတို့နတ္တိပစ္စည်းတို့ဝိကရပစ္စည်းလေးလာရင်ဒီပိစနိယမတရားအဲနိယမတရားပေါ့ပိစတော့မဟုတ်ပါဘူးနိယမတရား၅ပါးဒါကိုလေးလာနံပါတ်1ကပိစနိယမပိစနိယမဆိုတာတော့မျိုးစည်းအနေအပင်တို့သီးတို့ မျိုးစေ့နဲ့တူတာဖြစ်ပေါ်ကြတာသိကြတော့ဒီမျိုးဟုတ်လားတဲ့ပင်စေတဲ့မျိုးစေ့တဲ့သိတဲ့မျိုးစေ့ကအပင်အပင်ကနဲ့သိပေါ့သူနဲ့သူနဲ့အတူတူတာဖြစ်ပေါ်အုံးမင်းဆိုင်အုံးပင်ပင်ပေါက်လေးတွေဖြစ်လာမယ်အုံးဒီသိမယ်သူနဲ့တူဗီဇာနဲ့တူတာဖြစ်ပေါ်လာတော့ဗီဇာနေရာမှာဥတုနေရာမှာ သူဥဒုသူကာလနဲ့သူပေါ့နော်ဗံပေများပွင့်တာသိတာဥဒုနေရာမှာခေါ်ဒါပဲဒီမှာခိုင်းကြမလို့သူသဘောနဲ့သူဖြတ်ပါကာမနေရာမှာဘုန်းကြီးတို့လူတွေရဟန်းတော်တွေတတ္တဝါတွေတုံးနဲ့တူမတူ ကိုပြုလုပ်ထားတဲ့ကံကြောင့်မို့ရုပ်ချင်းမတူအတန်ချင်းမတူကံချင်းမတူဉာဏ်ချင်းမတူဘာတူပေါ့ ရုပ်တူပါတယ်ရုပ်ဆင်ပါတယ်ပုံကုန်များတော့တာမန်လောက်ပဲဟိုရုပ်တော့ဆင်သေးအောင်ရှိတော့ဒါမဲ့ပြုလုပ်ထားတဲ့ကံတွေညံတွေအကုန်ကွဲပြန်မွာညီကိုမွာညီမဖြစ်ပေမဲ့တယောက်ကပညာတတ်တယောက်ကပညာမတတ်ဖြစ်ဖြစ်ဒါမျိုးတွေလည်းရှိတော့တယောက်ကသိဉာဏ်ကောင်းဉာဏ်ပညာထက်မြက်တယောက်ကဉာဏ်ပညာမထက်မြက်ဘူးဒါမျိုးတွေကွဲသွားတယ်ကိုပြုလုပ်ထားတဲ့ကံတိုင်းဖြစ်ကြတယ် ဒါကိုကာမနိယမခေါ်တယ်တယောက်ကချမ်းသာတယ်တယောက်ကဆင်းရဲတယ်မျိုးတွေဖြစ်ကြတယောက်ကစိတ်ကောင်းနှလုံးကောင်းရှိတယ်တယောက်ကစိတ်ကောင်းနှလုံးကောင်းမရှိဘူးကုန်ကွဲတယ်ကာမနိယမဓမ္မနိယမဓမ္မနိယမတော့တကယ်ဖျားဆိုင်ရလောင်းသူတော်ကောင်းရတိတန်နေတိရကသူတို့ရဲ့ဘုံတကူကြောင့်လောကလောကရတထောင်လုံးလှုပ်ရှားသွားတယ်မျိုးပေါ့ အဲဒီမှာဟောဒီကာတွေပြောတယ်ဘုရားလောင်းပြိဋိဘံစင်ကဘုရားလောင်းတပိတညာရတဲ့အခါမျိုးပေါ့ဒါမျိုးတွေပေါ့အဲဒါဓမ္မနိယမဖြစ်တယ်စိတ်တဏိယမဆိုတော့အာယုံနဲ့ द्वार द्वार နဲ့အာယုံဘုန်းကြီးတို့သံနာကုမှာမျက်စိနာလေးကကိုယ်စိတ်ရှိ द्वार 6ပေါ့ပဒါရယောဝုထုယော6ပါပေါ့ဒီပဒါရော6ပါ ပုရုယော6ပတာရ9ပါးပေါ့ဝိတုပုရုယော6ပါးဒွါရ6ပါးခေါ်တယ်ကိုယ်တဏ္ဍာမှာကမျက်စိနာရီကိုယ်စိတ်ဓာရ6ပါးကဓာရ6ပါးရှိနေဓာရ6ပါးနဲ့ဘုန်းကြီးတို့ပြင်မကအာယု6ပါးပေါင်းစုံတိုက်ဆိုင်ပြီးပေါင်းစုံတိုက်ဆိုင်ပြီးတာပြီဆိုရင်ဘာဖြစ်သွားမလဲ6ပါးပြုလို့သူမရှိဘဲသူကသူပေါ့စိတ်စိတ်တရတရနဲ့တန့်ဖြတ်လာ အောက်မှာဝိထီလေးကြည့်မယ်နော်ဒါအရင်တော့လည်းကြာဝင်တာဒီဒါတော့ပြစ္ဆရဝိထီကြည့်လို့ရတယ်ပြစ္ဆရဝိထီဆိုရင်အာယုံကလည်းထင်ရှားမယ်ကိုမျက်စိကြည့်တာကလည်းကောင်းတယ်ဆိုရင်ဒီတာဝင်တစ်ချက်လောက်နုံသွားပြီပါပြလဲဒီတာဝင်ဘုံကဇလနာဘုံကုတ်ပြစ္ဆရပြစ္ဆရဝိဇံသကုဉ္ဉ္သမရိယတာနိရဝုထောသောခုနှစ်ကြိမ်တရားဝင်နှစ်ကြိမ်ဒီလို ဘဝင်တိုင်းတိုင်းကဒီစင်တိုင်းညာဖြစ်သွားဘယ်သူမှခိုင်းစရာမလိုဒီတော့ဝင်လည်းဥပတိပိစဉ်ပြတ်သွားပြီပြတ်သွားပြီးနိုင်ပြန်နေသူချုပ်ပြောက်သွားတာနေပြန်နောက်ကဘုံကဘုံကဆလနာပေါ်လာတယ်ကာလအခြားမရှိပဲနဲ့ဖြစ်သွားတာစိတ်စင်တယ်ဒါကိုနန္ဒပစ္စည်းခေါ်တယ်နတ္တိပစ္စည်းကြရှေ့ကစိတ်ကချုပ်ပြောက်သွားမှနောက်စိတ်ကပေါ်တယ်ချုပ်ပြောက်သွားတဲ့တတ္တိကြောင့်နောက်ကဘုံကဆလနာဘုံကဆလနာချုပ်ပြောက်သွားမှဘုံကုပ္ပိစရာပေါ်တယ် ဒါနတ္တိပစ္စည်းအောင်နတ္တိပစ္စည်းခေါ်နော်ဒီစိတ်တွေကဥပတိဘဥပတိပဲပေါ့ရှေ့စိတ်ပေါ့ပျောက်သွားရင်နောက်စိတ်ပေါ်လာတယ်ပေါ်လာတဲ့အခါမှာကာလအခြားမရှိဘူးဒါလည်းတန့်ဖြစ်ဘယ်သူမှလည်းခိုင်းစရာမလိုစိတ်တဏှိယမှာသဘောရဒါကဘုန်းကြီးကဘုရားဟောထားလို့သိရတာကိုယ်ပိုင်ဉာဏ်နဲ့ပဲသိနိုင်ကိုယ်ပိုင်ဉာဏ်နဲ့မြင်ဖို့ခက်တယ်ပမာရိယပမာရိဆွမ်းရှိတော့ဒီစိတ်ဖြစ်စဉ်နဲ့ကြည်လို့ရတော့ အဲ့မှာတိတဝံပုံကသရဏပုံကုပ်ပိစရာပိစရာဝဆံဒီစိတ်တွေကစိတ်ဖြစ်စေတသိက်တွေကတန်းပါလာတာသူနဲ့တူစေတသိက်တွေပါလာတယ်ဥပါယုံနဲ့ကိုယ့်ရဲ့မြင်သိစက္ခုအတာရယုံတွေပေါင်းစုံတိုက်ဆိုင်မိလိုက်မြင်သိစိတ်ပေါ့စက္ခုဉာဏ်စိတ်ဖြစ်တော့အတဏနာ ပေါင်းစုံတိုက်ဆိုင်မိလိုက်ဈာသိစိတ်အနန္တနှာခေါင်းပေါင်းစုံတိုက်ဆိုင်မိလိုက်အနန္တိစိတ် ရှာနဲ့အရာသာပေါင်းစုံတိုက်ဆိုင်ပြီးစားတောက်လိုက်ရင်စားသိစိတ်ဖြစ်တကုတရားလာထိလိုက်တဲ့ဆိုရင်တော့ဒါကထိသိစိတ်ဖြစ်တော့အမျိုးပြောလို့အကြောင်းအဲ့ဒီစိတ်စင်တိုင်းညာဒိုင်းတိုင်းနဲ့တန်ဖြစ်သွားအဲ့ဒီသုကုညင်သောတာဝိညာဉ်ကလောဝိဖြစ်ဖြစ်တော့တမ္ပတိဆိုင် မြင်သိစိတ်ဖြစ်တရားအယုံလက်ခံတဲ့စိတ်ပေါ့ပြီးတော့တဏိရဏစုံစမ်းတဲ့စိတ်ဟုတ်တော့ဆုံးဖြတ်တဲ့စိတ်တို့ နာရဟုတ်တော်ဆိုတာတော့ဒီလိုဆုံးဖြတ်တဲ့စိတ်လို့ပြောရတရားနယ်ပဲဘကပြောနေတာတတိနဲ့ညာနဲ့နေတာနဲ့တတိနဲ့ညာနဲ့မနေတာဒီလိုပဲပြောလို့ရတတိနဲ့ညာနဲ့ကိုကနေနေတဲ့ခုဘုန်းကြီးတို့တရားဟောတာကိုတကယ်ကိုညာနဲ့တတိနဲ့နားထောင်နေတော့ကကုသိုလ်စောတွေဖြစ်တော့ဩတတိလွတ်သွားပြီဆိုပါပြလို့အာမကောင်းတဲ့တန်နဲ့ထုံထုံတိုင်းတိုင်းအဲ့ဒီရောက်သွားရင်အကုသိုလ်စောတွေဖြစ်တော့မြစ်သက်ရှာအောင်ဆိုရင်တော့ လောဘဇောတွေဖြစ်တော့မနစ်သက်စရာအတန်တွေကြားလာပြီဟောဒေါသဇောတွေဖြစ်တာဒါကြောင့်ဝုထောတတိနာယောနိတော်မနတိကာရလို့လည်းခေါ်တယ်ယောနိတော်မနတိကာ ထားတတ်ရင် နောက်ကဇောတွေမှာကုသဇောဖြစ်မယ်ယောနိတော်မနတိကာရမထားတော့တတိညာလို့တော့နောက်ကဇောတွေကပါလေအကုသဇောတွေဖြစ်မယ်ဒါကဘုရုဇင်သောတာမတရာက နာဂများအတွက်ယဟန္တာများကြတော့ အမြဲတမ်းတတိရှိနေတဲ့အတွက်သူတို့ကြတော့ကရိယာဇောပဲဖြစ်ပါတယ်။ဒါရုံမှတ်ထားလို့ပြီးတော့မှတရားယုံဖြစ်တယ်။ဒါယုံဒါယုံနှစ်ချိန်ဆက်ဖြစ်တယ်။အဲတော့စိတ်ဖြစ်စဉ်ကတိတော်ဝဘုံကသနာပုံကိုပိစိတာဆိုဒါကဘဝင်စိတ်တွေပါ။ဘဝင်စိတ်တွေဆိုငြိမ်သက်တဲ့စိတ်တွေ။ငြိမ်သက်တဲ့စရာအာယုံကတော့လောလောဆယ်ဒီမှာတော့ နော်ဘယ်မှာသူတို့ရဲ့အာယုံတော့ကံကမနိမိတ်ကတိနိမိတ်အာယုံပြုနော်အဲအာယုံပြုရာနေပြီးတော့ဒီအာယုံတစ်ခုခုပေါ့လေထင်ရှားတဲ့အာယုံတစ်ခုမျက်စိနဲ့ကိုယ်မျက်စိနဲ့ဆင်အောင်တိုက်ဆိုင်လာမိတဲ့ကကြောင့်စိတ်ကဒီတာဝင်ငြိမ်သက်တဲ့စိတ်ကတစ်ချိန်လောက်ပဲဖြစ်မယ်ပြီးတော့ဘဝင်လှုပ်သွားတယ်ပြီးတော့ဘဝင်ပြတ်သွားတယ်နော်ဘဝင်စိတ်တွေဘဝင်တို့ ပဋိသန္ဓေတို့စုတိတို့ဒီစိတ်တွေအတူတူပဲဒီစိတ်တွေကိုဘုန်းကြီးတို့အဲ့ဒီမှာစိတ်တရုပ်တွေနားလေရတော့မယ်စိတ်တရုပ်တွေနားမလဲပဲနဲ့လေဒီပဋ္ဌာန်းကသင်လို့တိတ်မကောင်းနားမလဲအဲ့တော့ပဋိသန္ဓေစိတ်ဘဝင်စိတ်စုတိစိတ်ဆိုတာအတူတူပဲပဋိသန္ဓေစိတ်ဘဝင်စိတ်စုတိစိတ်က16ပါးရှိအဟိတ်ထဲမှာက2ပါးပေါ့ကုသလဝိပ္ပဥပေက္ခတဏိရတစ်ပါးနဲ့အကုသလဝိပ္ပဥပေက္ခတဏိရတစ်ပါးပဲ အဲ့ဒီကနှစ်ပါးဝိဘတ်တွေရေပရိသတ်နေနော်မာဝဝစိတ်၈ခုအလုံး၁၀ခုခုနနှစ်ပါးနဲ့၁၀ခုမဲကဝိဘတ်က၉ခုအဲ့ဒါ၁၉ခုသူကဝိဘတ်ပရိသတ်နေစိတ်တွေကဝိဘတ်စိတ်တွေပရိသတ်နေစိတ်ပဲဖြစ်ဖြစ်ဘဝင်စိတ်ပဲဖြစ်သုတိစိတ်ပဲဖြစ်ဖြစ်ဝိဘတ်စိတ်တွေဒါကြောင့်အောက်မှာဝိလို့ရေးလာနော်ပရိသတ်နေစိတ်ဘဝင်စိတ်ဒီတော့ဘဝင်ဆိုတာဒါကြောင့်ဒါဝိဘတ်စိတ်တွေ ဒီဝီထိကိုဘယ်တော့မှနားလည်အောင်ဘုန်းကြီးတို့ကလေ့လာမယ်ဝီထိနားလာပြီးဒီစိတ်တွေကဝိပဿနာကရိယာစိတ်ပြာကရိယာစိတ်ဇက်အနေနဲ့တကထပ်ခေါ်ရဒါဆိုခုနကနန္ဒပစ္စည်းတို့ဝိကရပစ္စည်းသမဏရပစ္စည်းနတ္တိပစ္စည်းကလောလောကူကိုနားလည်ပေါ်ပေါက်ဓမ္မဝိထိကိုရင်နားလည်အောင်လုပ်ဟုတ်လားအစဲယူပါဦးနဲ့မျက်စိတိုက်ဆိုင်လာရင်ဒိဋ္ဌဝေဘုံကသနာဘုံကိုပစ္စရာပစ္စရာဝေဆံ ဒါတွေအပေါ်မှာအတန်နဲ့နာ ပေါင်းစုံတိုက်ဆိုင်လာပြီးအတန်ကထင်ရှားတယ်ကိုနားလည်းကောင်းတယ်ဆိုဒီတော့ဝင်ငါအများကြီးမလုံတော့ဒီချိန်နဲ့ပဲဖြစ်သွားပုံနေလွန်သွားမယ်လှုပ်လာမယ်ရပ်သွားမယ်ဒီစိတ်တရားဥပဒေပဲဥပဒေပဲဥပဒေပဲဒီလိုနဲ့ဖြစ်ပြီးပြတ်ဖြည့်စိတ်တွေပေါ်ပြီးပြောက်သွားတယ်နောက်စိတ်ကပေါ်လာတာကာလအခြားမရှိမဲ့နဲ့ဖြစ်တဲ့သဘောကိုနန္ဒရာပစ္စည်းခေါ်တယ် ရှေ့စိတ်ချုပ်ပြောက်သွားလို့နောက်စိတ်ပေါ်လာတယ်ချုပ်ပြောက်သွားတဲ့နတ္တိတတ္တိနဲ့နောက်ထိနောက်စိတ်ကိုခြေစုပ်ပြုတ်လိုက်တာပဲအဲ့ဒီလိုဒီတော့ဒီတော့ဘုံကစေရနာဘုံကုတ်ပိစေတာတိုင်အောင်ကဘုန်းကြီးတို့ငြိမ်သက်တဲ့စိတ်တွေလို့မှတ်ထားဘဝင်စိတ်တို့ပရိသဏိစိတ်သုတိစိတ်တွေငြိမ်သက်တဲ့စိတ်တွေပင်စရဝဇံကြတော့ဒီမှာတော့အာယုံ၅ပါးကိုဆင်ញင်တဲ့စိတ်တွေလို့ပြောကြတယ်ဘယ်လိုများများဆရာတော်ကြီးတွေကတော့ အဲ့လိုပြောတယ်ဆရာတော်ဦးတိတိလာတော့ငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ကို ပြောင်းလဲပေးတဲ့စိတ်ဆိုဘုံညာအရိယာလေးအဲ့ဒီအယူဆကိုကြိုက်တယ်။ဘာဖြစ်လို့လဲဆိုတော့တိတဝင်းတို့ဘုံငါဆလနာဘုံကုပ္ပစီတော်ငြိမ်သက်တဲ့စိတ်ကျန်တဲ့ဝီတိဒါဝီတိမုတ်စိတ်လို့လည်းခေါ်တယ်ဝီတိမုတ်စိတ်ဆိုတာငြိမ်သက်တဲ့စိတ်ဝီတိစိတ်တည်းကလှုပ်ရှားတဲ့စိတ် ငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ကိုပြောင်းပေးလိုက်တာပြဇာဝဇ္ဇံကအဲ့ဒါကိုပြင်စားတော့အာယုံ၅ပါးဆင်ញင်တဲ့စိတ်ဒီလိုပြောတယ်ပြောင်းလဲပေးတဲ့စိတ်ပဲပြဇာဝဇ္ဇံဒီအာယုံတွေးလိုက်တဲ့အခါကျငြိမ်သက်တွေကလည်းလှုပ်ရှားမပြောင်းဘူးပြောင်းသွားတဲ့အခါမှာအတန်နဲ့နာပေါင်းစုံတိုင်းတဲ့ဇာတိစိတ်ဖြစ်မှာပေါ့အစင်းနဲ့ကိုမျက်စိပေါင်းစုံတိုင်းဆိုင်မိလိုက်မြင်သိစိတ်ဖြစ်မှာ ပြီးတော့မှအဲ့ဒီအာယုံကိုလက်ခံတဲ့တံပိဆိုင်ပေါ့ဒါပါပဲဘယ်ဝါပဲဘယ်သူပဲဘယ်ဝါပဲပေါ့ဒီအာယုံကိုလက်ခံလိုက်တာနော်ဒီအနာအာယုံလက်ခံမယ်အဆင်းအာယုံလက်ခံတယ်အနာအာယုံလက်ခံလိုက်တယ်ပြီးတော့မှတန်နေရဏစုံစားနေဒါဘယ်သူပဲဘယ်ဝါပဲပြောပြီးတော့မှဟိုတော့ဆုံးဖြတ်ကြဒါဘယ်သူပဲဘယ်ဝါပဲဆုံးဖြတ်ချက်ချလိုက်ဒါကတော့ဘုန်းကြီးတို့စာသဘောပြောရတာပေါ့ တကယ်လို့သဘောကတော့တတိလေးညံလေးဝင်နေမယ်ဆိုရင်တော့ပေါ်စမြအာယုံမှာတတိညံနဲ့စောင့်ကြည့်နိုင်ရင်နောက်ကကုသိုလ်စောတွေဖြစ်မယ်တတိလွတ်နေမယ်တတိလွတ်ညံလွတ်နေမယ်ဆိုရင်တော့နောက်ကအကုသိုလ်စောတွေစောစောတာဒါဘုန်းကြီးတို့ကအလောက်ရှုတော့မှနေပြောတာရဟန္တာပုဂ္ဂိုလ်များကြတတိညာအမြဲတမ်းရှိနေတဲ့အတွက်ကုသိုလ်အကုသိုလ်မဖြစ်တော့ဘူးဘာပဲဖြစ်မလဲကရိယာစောပဲဖြစ်ပါတယ် ဇောကအဲ့လိုမှတ်တာဇောပြီးတော့တရားယုံလာတယ်ဇောဆိုတော့အဲ့တော့ဒီဒီတော့ခုနကဝိဘကရိယာခွဲမယ်နော်ပြင်းစရဝဇံအဲ့စိတ်၁၈ပါးတွေကိုကြည်လိုက်အဲ့ကရိယာစေ၃ပါးပြင်းစရဝဇံစိတ်မနောရဝဇံစိတ်ပြီးတော့ဟတိတုပ္ပစိတ်ပြင်းစရဝဇံဆိုဟေကရိယာစိတ်ထဲမှာပါနေတယ်အဲကြောင့်ပြင်းစရဝဇံအောက်မှာ ကရိယာလို့ဘုန်းကြီးတို့ရေးထားဒါကပြေစရဝီထီကိုရည်ရွယ်တယ်မနောရတဝီထီကြဘုံငါးစလုံးနာဘုံကိုပိစရမနောရဝဆံမနောရဝဆံနဲ့ကရိယာစိတ်ထဲမှာပါတော့အောက်မှာကရိယာလို့ရေးလာဟောတိတဝဘုံငါးစလုံးနာဘုံကိုပိစရဒီပရိတန်ဒီသုတိသုတိပရိတန်ဒီလာတယ်ဒီဟာလည်းဝိပတ်ပဲနောက်ဘဝင်း15ချက်16ချက်သမုဒ္ဒိတဝဘုံငါးစလုံးနာဘုံကိုပိစရဒါတွေကဝိပတ်စိတ်တွေ ပြိစရာဝိဇာမနောဝိဇာအဟိစိတ်ကိုလှမ်းမြောက်ကြည့်လိုက်အေကရိယာစိတ်၃ပါးရှိတယ်ပြိစရာဝိဇာစိတ်မနောဝိဇာစိတ်သုံးနတဟာတိတုပ္ပစိတ်ဟာတိတုပ္ပစိတ်အဲ့ဒါကရိယာစိတ်ပဲဒီဝိဓိစိတ်အစဉ်လေးကိုပထမမှတ်မယ်မှတ်ပြီးမှဒီဝိဓိစိတ်တွေကိုမှကထပ်ပြီးတော့ဝိဘက်ကရိယာထပ်ခေါ်ရတယ်အဲ့ဒါဆိုရင်ဟိုနန္ဒပြေသမဏေလွယ်လွယ်လေးနဲ့တော့ပေါက်သွားတယ်အဲ့ဒီနောက်မှာ စကုဉ္ဉ္သောတာဝဉ္ဉ္ကာနာဝဉ္ဉ္စိတ်စေဝဝဉ္ဉ္စိတ်ကာဝဉ္ဉ္စိတ်ဖြစ်တယ်ဒီဝิญဉ်စိတ်တွေကလည်းအဲ့ဒီကရိယာစိတ်78ပါးလှမ်းကြည့်လိုက် ကောင်းတာတွေမြင်ရင်ကုသလဝိပ္ပစိတ်အကုသလဝိပ္ပကောင်းတာမြင်ရင်ကောင်းတာကြားရင်ကောင်းတဲ့အကျိုးဖြစ်တဲ့အဲ့ဒီကုသလဝိပ္ပစိတ်ခေါ်တယ်မကောင်းတာမြင်မယ်မကောင်းတာကြားမယ်မကောင်းတဲ့နံတွေရမယ်အကုသလဝိပ္ပစိတ်အဲတော့ပိဿဝิญဉ်စိတ်က မြင်တယ်ကလည်းကောင်းတာမြင်မယ်မကောင်းတာမြင်မယ်အနံ့လည်းကောင်းတဲ့နံရမယ်မကောင်းတဲ့နံရမယ်ကြားတာလည်းမကောင်းတဲ့တန်ကြမယ်ကောင်းတဲ့တန်ကြနှစ်ခုတွဲဖြစ်တာပိဿဝိညာဉ်ကောတွဲပိဿဝိညာဉ်30ပဲနော်ကောင်းတာမြင်မကောင်းတာမြင်ကောင်းတာကြားတယ်မကောင်းတာကြားတယ်ကောင်းတဲ့နာရမယ်မကောင်းတဲ့နာရမယ်ကောင်းတဲ့စားစရာစားရမယ်မကောင်းတဲ့စားစရာစားရမယ်ကောင်းတဲ့တွေးထီတွေကြုံရမယ်မကောင်းတဲ့တွေးထီတွေကြုံရမယ် ဒါကြောင့်ပစ္စဝိညာဉ်ခေါ်တယ်နှစ်မျိုးပေါ့အဲ့ဒါတွေကကောင်းတဲ့ဘက်မှာဆိုရင်ကုသလဝိပယ်ပေါ့မကောင်းတဲ့ဘက်မှာဆိုအကုသလဝိပယ်ဝိပက်စိတ်တွေကြီးဖြစ်တဲ့အတွက်ပစ္စဝိညာဉ်အောင်မှာဝိလို့ရေးထားတာဝိပက်ဒါမျိုးမှတ်ထားမယ်နော်ပြီးတော့တံပရိဆိုင်ပြီးမြင်သိစိတ်နောက်ပိုင်းမှာတံပရိဆိုင်လာအာယုံကိုလက်ခံတဲ့စိတ်တံပရိဆိုင် တဏိရဏရာအာယုံကိုစုံစမ်းတဲ့စိတ်ဖြစ်တယ်။တမရိဆိုင်တို့တဏိရဏတို့စိတ်ကိုလည်းကြည်လိုက်။တမရိဆိုင်မှာကခုနကအဟိကုသလဝိဘအဟိအကုသလဝိဘမှာလေဥပ္ပခာတမရိဆိုင်ဥပ္ပခာတာကရံတမရိဥပ္ပခာတာဟုတမရိဆိုင်စိတ်တစ်ပါးဥပ္ပခာတာဟုတဏိရစိတ်တစ်ပါးအဟိကုသလဝိဘမှာအဟိအကုသလဝိဘမှာတမရိဆိုင်ကပါတယ်တမရိဆိုင်ကနှစ်ပါးရတမရိဆိုင်ကတွေးကုသဘက်မှာလည်းပါတယ်အကုသ အကျိုးမှလည်းပါတယ်ကုသိုလ်ကျိုးမှလည်းပါတယ်အကုသိုလ်ကျိုးမှပါတယ်လို့ကုသိုလ်ကျိုးမှနှစ်ပါးပေါ့အကြောင်းသူတို့နှစ်ခုလုံးကတော့ဝိဘက်ကြည့်တဏှိရဏလည်းဒီတိုင်းပဲကောင်းတာစုံစမ်းမယ်မကောင်းတဲ့စုံစမ်းမယ်ကောင်းတာဆိုရင်စုံစမ်းကောင်းတဲ့ကြိုးတွေခံစားမကောင်းတာစုံစမ်းနေမကောင်းတဲ့ကြိုးတွေခံသူလည်းဝိဘက်ဒါကတော့အဟိစိတ်တွေကို ကြည်ကြည်ညံ့ညံ့နားလည်ထားအဲ့ဒီလိုနဲ့ဝိဘက်ကရိယာခွဲပေါ့ဘုထောဆိုတော့မနောဝဆံ နော်ယောနိတော်မနိတိကာရအောင်လည်းသုံးတယ်ယောနိတော်မနိတိကာရအယောနိတော်မနိတိကာရတတိညာလွတ်နေဒီဟုတ်ထောကယောနိတော်မနိတိကာရအတတိညာနဲ့ရှိနေရင်ယောနိတော်မနိတိကာရဟုတ်ထောပေါ့လောကဇောတွေကြောင့်ကုသိုလ်ဇောဖြစ်မှာဘောဒီနေရာမှာတတိညာလွတ်သွားပြီတရားလည်းမချုပ်တော့ဘူးဗာဒီဟာမှာစေညာနှလုံးမသွင်းတော့ဘူးဆိုရင်တော့တတိလွတ်နေဉာဏ်လွတ်နေမှာလွတ်နေတော့တော့အကုသိုလ်ဇောဆောမှာ ကြောင့်ဝုထောဆိုမနောရဝဇံကိုဆိုလိုတယ်ဒီတော့မနောရဝဇံဆိုအဟိကရိယာစီအောက်မှာကရိယာလို့ခေါ်ရတာနော်ဒီမှာဇာဇာတိဗေဒအပြင်ဒီဝိဓိဖြစ်စဉ်တွေကိုကုသိုလ်ဝိကုသိုလ်ဝိဘကရိယာကုသိုလ်ဝိဘကရိယာဒါတွေဆက်ခေါ်ရဝုထောဆိုမနောရဝဇံမနောရဝဇံဆိုအဟိကရိယာစီ၃ပါးပဲမပါတယ်ဒီဝုထောကနေပြီးတော့နော်ကိုယ့်ရဲ့တတိညာပေါ်မှာမူတည်သွားတယ် တတိညာလွတ်သွားရင်ဒီဘက်ကကုသိုလ်စောအကုသိုလ်စောတွေစောမယ်ဒါကြောင့်အကုသိုလ်ဟောထောနဲ့ညဟောထောနဲ့ဟောထောစိတ်မှာပဲဟောထောဖြစ်ခိုက်မှာပဲဘုန်းကြီးတို့တတိလေးညာလေးနဲ့ရှင်ပြီးတော့နေမယ်ဆိုရင်တော့ကုသိုလ်စောတွေစောတယ်ဒါကြောင့်မို့ညံပါတဲ့တတိညံမပါတဲ့တတိဆိုလေကရာများမှာကြတိတိကျကျဖွင့်လာအဲ့ဒီအရာလေးတော်တော်ကောင်းဘုန်းကြီးတို့တရားရှုမှတ်တဲ့ကကိုယ့်ဟာကိုယ်တတိထားကြည့်လိုက်ပါဦး ညံပါတဲ့တတိချက်ဒီစိတ်အောင်မှာစိတ်ကကတ်နေဒီရှုမှတ်တဲ့အခါမှာဝိပဿနာရှုတဲ့အခါလေးပေါ်ပြီးပြောက်ဖြစ်ပြီးပြတ်သွားတာလေးမြင်သွားအဲ့ဒီအာယုံမှာပေါ်ကတ်တယ်အာညံပါတဲ့တတိနော်ခါရညံမပါဘူးသိုံတော့ပဲလိုက်သိနေတာမျိုးတွေအဲ့လောက်တည်းမဟုတ်ဘူးနော်တခုခုညံပါတော့ပေါ်ပြီးတော့ဖြစ်ပြီးအနေဆသဘောဖြစ်ပြီးညံနဲ့မြောင်ကြည့်ဒုက္ခသဘောမျိုးဖြစ်ပြီးညံနဲ့သဘောညံနဲ့မြောင်ကြည့်အနတ္တသဘောဖြစ်ညံနဲ့ အဲ့ဒါဆိုဒီအာယုံမှာပိုကတ်တယ်ဘာဖြစ်လို့အကောက်နေတယ်ဒါကိုပြောတယ်အလေးကျင့်လုပ်ပြရအလေးကျင့်လုပ်ပြလာရင်ဘုန်းကြီးတို့တွေဗာမြင်ကုသိုလ်ဇောတွေဖြစ်မှာပေါ့ဒါကြောင့်မို့ဒီဇောတွေနဲ့မှာ ကုသိုလ်လည်းဖြစ်မှာ အကုသိုလ်လည်းဖြစ်မှာတတိညာရှိနေဒါဘုဒ္ဓဇင်သောတာပန်သရကနာဂန်တိုင်းအောင်ရည်ရွယ်တယ်ဘုဒ္ဓဇင်ကတော့တတိညာနေလွတ်အလွတ်များတဲ့အတွက်အကုသိုလ်ဖြစ်များတယ် သောတာပန်တရားကနာဂများကြတော့တတိညာအဖြစ်များတဲ့အတွက်ကုသိုလ်ဖြစ်များတယ်ဒီလိုကိုယ်အောင်မှတ်တာယဟန္တာများကြတော့တတိညာအမြဲတမ်းရှိနေတယ်သူကကုသိုလ်အကုသိုလ်မဖြစ်တော့ဒါဆိုဘုရားတို့ယဟန္တာများတို့ဗာလဲတရားဟောတာတို့တရားပြတာတို့တရားအထုတ်တာတို့မရှိဘူးလားရှိပါတယ်ဗျသူတို့ကြတော့ကုသိုလ်မဟုတ်တော့ပြုကာများမှတ်တာ ကရိယာဖြစ်သွားတယ်။အဲကြောင့်ဒီဇောတွေကကရိယာသူတို့ကတော့တတိညာအများရန်ပြည့်စုံနေတယ်။ကုသိုလ်မဖြစ်ဘဲနဲ့ပါဗျာ။ပြုကာမြမတ္တဖြစ်ကာမြမတ္တဖြစ်တဲ့ကရိယာဇောလို့မှတ်ထား။ဒါကြောင့်မို့ဇောတွေခွဲတဲ့အခါကျကုသိုလ်ဇောခွဲမယ်အကုသိုလ်ဇောခွဲမယ်ကရိယာဇောခွဲမယ်သုံးမျိုးခွဲထားမယ်။နောက်တရားယုတ်တရားယုံစိတ်ကိုယဉ်ကျေးမယ်တရားယုံစိတ်ကဘာခေါ်လဲဆို ဥပိ္ပခာတဏိနာ၃ခုနဲ့မာဝဲစိတ်၈ခုကိုတရားယုံခေါ်လာပြီဥပိ္ပခာတဏိနာ၃ခုကကုသလအကုသလဝိဘတ်မှာဥပိ္ပခာတဏိနာတစ်ခုရှိတယ်ကုသလဝိဘတ်မှာသောမနတတဏိနာနဲ့ဥပိ္ပခာတဏိနာနှစ်ခုရှိအဲ့ဒီ၃ခုဝိဘတ်တွေယူပဲအဲ့ဒီထဲမှာတဏိနာ၃ခုလုံးကဝိဘတ်ပဲမာဝဲစိတ်၈ပါးလည်းဝိဘတ်ပဲဒါကြောင့်တရားယုံမှန်သမျှဝိဘတ်ကြည့်တယ် အဲ့လိုမှတ်ထားနောက်ဒရာဟုနောက်မှာဘဝင်နေကြတယ်ဘဝင်တို့ဘဝင်ကတော့ဝိပယ်ပဲသုတိယလည်းဝိပယ်ပဲပဋိသန္ဓေဟောဒီဘဝတစ်ခုဘဝတစ်ဖြစ်စိမတိမချင်းဖြတ်သွားတယ်ဒေဂာနိကာလကျသုတိစိဖြစ်တယ်သုတိစိဆိုတာပဋိသန္ဓေစိသုတိစိဘဝင်စိအတူတူပဲဒါတွေကဝိပတ်နေခြင်းဟောနောက်ဘဝထပ်ဖြစ်လိုက်တယ်အဲ့မှာဝိပယ်ပဲ ဒီသဘောလေးတွေပထမဆုံးဘုန်းကြီးတို့စိတ်ထဲမြင်အောင်ဆွဲအောင်ကြည်တာနော်ပထမဆုံးဒီဝီထိတစ်ခုလောက်တော့ပိုင်ပိုင်နိုင်နိုင်မှတ်ထားဖို့ကိုယ်တိတာဝင်ဘုံငါစရဏဘုံကိုပိစရာပိစရာဝဇံစကုညေသမောပိစဝဉ္ဇံတမ္ပရိရတဏိရာဝုတ်တော်ဇောခုနှစ်ကြိမ်တရားကိုနှစ်ကြိမ်ဒါကဘုန်းကြီးတို့သက္ကုဒရာဝိတိသောဒရာဝိတိခန္ဓာဒရာဝိတိစေဝဒရာကာယဒရာဝိတိဒါမနောဒရာဝိတိကြတော့ ဘုံငါစေရဏဘုံကုပ္ပစီရမနောရဥစားသောခုနှစ်ချိန်တောင်းနှစ်ချိန်ဘဝင်တာမနောရဝိထိပရိသန္တိဝိထိကြတော့ပရိသန္တိနောက်ဘဝင်15ချက်16ချက်မနောရဥစားသောခုနှစ်ချိန်တောင်းနှစ်ချိန်ဘဝင်မျိုးဒီဝိထိတွေကိုတစ်ခုလောက်ကြတ်ထားရင်တော်တော်များများကနားလဲသွားပါအဲ့ဒီဝိထိတွေသိပြီဆိုတဲ့အခါကျတော့သူကပါလာလဲဒီ တိရဝံဘုံငါးစလဘုံငုတ်ပိစဒါတော့ဘဝင်နေပေါ့နော်ဣဇရဝဇံဣဇရဝဇံစိတ်ဆိုရင်လည်းသူနဲ့ရှင်ဘောရှင်ဘက်တရားတွေတန့်ပြီးသိရတယ်ခုနကဘုန်းကြီးတို့ဒီဇာရထက်မှာဇာလေးရှိနော်ဒီဇာထက်မှာဇာလေးခုနပြတယ်အဲဒီနေရာမှာဘုန်းကြီးတို့ ပထမဟောတဲ့အခါကျဒီပြင်းစလာဥဇာနဲ့တံပတိဆိုင်တွေကိုမနောတလို့ခေါ်တယ်။တဏှိရာ၃ခုကတော့မနောဝိညာဏဓာတ်အဲလိုဓာတ်နဲ့သွားတယ်။အဲတော့သက္ကုဉာဏဓာတ်သောတာဝိညာဏဓာတ်ကာဏဝိညာဏသက္ကုဉာဏတွေကသက္ကုဉာဏဓာတ်သောတာဝိညာဏတွေကသောတာဝိညာဏဓာတ်ကာဏဝိညာဏတွေကကာဏဝိညာဏဓာတ်စေဝဝိညာဉ်တွေကစေဝဝိညာဏဓာတ်ကာယဝိညာဉ်တွေကကာယဝိညာဏဓာတ်ပြင်းစရာခုနဝီထီလေးကြည်လိုက်နော်လက်ခုတွဲပြမရအောင်ခုနဝီထီအောက်ကဝီထီ အောက်ကဝီထိကြတော့ဒီပိစရဥဒပိစရဥဒနဲ့တံပတိဆိုင်တွေကိုမနောတနော်ပိစရဥဒတံပတိဆိုင်တွေကိုမနောတဒီပိစရဝိညာဉ်ကဒွေပိစရဝိညာဉ်တစ်စဲကြတော့သကုဝိညာဉ်တွေကသကုဝိညာဏတသောတာဝိညာဉ်တွေကသောတာဝိညာဏတကာဏဝိညာဉ်တွေကကာဏဝိညာဏတစေဝဝိညာဉ်တွေကစေဝဝိညာဏတကာယဝိညာဉ်တွေကကာဝိညာဏတပိစရဥဇာနဲ့မနောပိစရဥဇာတံပတိဆိုင်တွေနော်ဒါကိုမနောတဒီမှာပြတာ ကြံတဲ့စိတ်တွေဒီဒီဒီပရိသန္တိဘုံသုတိစိတ်တွေတဏိဒဝုထောဇောတရာယုံဒီစိတ်တွေကြတော့ဒါကိုမနောဝိညာဏဓာတ်လို့တောင်းတာဒီအခုပဋ္ဌာန်းဟောတဲ့အနန္တရာပစ္စည်းတမန္တရာပစ္စည်းပေါ့ဒါလေးသိထားရင်ခုနကခွန်ကြီးတို့ပဋ္ဌာန်းပါဠိတော့ ਨੇ ရှင်းကြည့်မယ်နော်ဒါလေးဗြဟ္မကဘာလို့မလဲဘဝင်ကိုမှတ်ဝိထိကိုဝိထိပစ္စည်းကိုစိတ်တော်ဆွအောင်ကြည့်ပါ ဝိရိပစ္စင်သိပြီဆိုဒီဝိရိပစ္စင်စိတ်ပါတဲ့ဒီစိတ်တွေကိုဝိဘကရိယာဇာဇာတိဗေဒပြင်ဝေပါမြန်ဝိဘက်လားကုသိုလ်လားအကုသိုလ်လားကရိယာလားဒါလိုက်ခွဲပေါ့ဒီစိတ်တရားများသောအားဖြင့်တွဲဖြစ်တာစိတ်ဖြစ်ရင်စေတသိက်ဖြစ်တယ်ဒီသကုဉ္ဉ္စိတ်ဖြစ်ပြီဆိုရင်ဒုနတုသဘာစိတ်တာဒါနာစိတ်ခုနှစ်ခုဖြစ်တော့နော်ပိစရောဇာတာဝတိဆိုင်တွင် ဒီစိတ်တွေပြင်းနေသူနဲ့အတူစေတသိက်တွေဖြစ်တော့အဲ့ဒီလိုစိတ်ဖြစ်စေတသိက်တွေပါတွဲဖြစ်တယ်ဒီလိုလားတဲ့သဘောပေါက်တယ်ဒါဆိုရင်ခုနအနန္တပစ္စည်းနဲ့တွဲပြီးတော့ကြည်လို့ရင်ပို့ပြီးနားလည်မယ်နော်အဲနှစ်ခုရှင်းပြမယ်ဒီဝိတိဇာရဲ့ခုနအနန္တပစ္စည်းနန္ဒရပစ္စည်းရောဆိုတဲ့ပါဠိတော်ရဲ့နှစ်ခုရှင်းပြဓမ္မဇုံဘုန်းကြီးတို့ဘုရားပါဟောထားလဲဆိုနန္ဒရပစ္စယောတိ ပါဠိတော်လေးကြည့်မယ်နော်နန္ဒရပစ္စယောတိသကုဉာဏဓာတုတန်တံပြုတကသဓမ္မသကုဉာဏဓာတုဒီဒီတွေကသကုဉာဏဓာကိုပြောတာဒီသကုဉာဏဓာတွေကသူ့ကြည့်တဲ့ဖြစ်တလားမဟုတ်ဘူးနော်နော်ကြည့်လိုက်ဒီမှာဘုရားဟောတာသကုဉာဏဓာတုခုနသကုဉာဏတွေးကိုဟောတာခုနဝိရိယနဲ့ရှင်ပြသကုဉာဏဓာတ်နဲ့ သုခဉာဏတဟာသူတခုတည်းမဖြစ်ဘူးသုခဉာဏတနဲ့တူပါဖြစ်လေစေတသိက်တွေသုခဉာဏတဆိုသုခဉာဏ်တွေ့ပြောတယ်သုခဉာဏ်တွေ့ရဘယ်တော့မှသူတခုတည်းမဖြစ်ဘူးဘာနဲ့တွဲဖြစ်လဲစေတသိက်တွေနဲ့တွဲဖြစ်တယ်ဒါကြောင့်သုခဉာဏတာရူတန်တမြုတကသာဓမ္မတန်တမြုတကသာဓမ္မဆိုတာသူကဘာပြောရလဲဆိုစိတ်စေတသိက်တရားတွေကိုပြောတယ်နော်သဗ္ဗစေတသာနာစေတသိက်ပေါ့ဒီနေရာမှာနော် စကုညင်တွေးဆိုသဗ္ဗစေတသာနာစရိခုနှစ်ခုရှိမှာအဲ့ဒါမျိုးပြောလို့စကုညာနာရာတုတန်တံပြုတ်တကသဓမ္မစကုညင်တွေတွေးနဲ့စေတသိက်ဒါကရောင်တရားသူပြီးတော့ခုနဝီထိကြည့်လိုက်စကုညင်စကုညင်ပြီးတော့တမ္ပတိဆိုင်တမ္ပတိဆိုင်အတွက်ကိုတမ္ပတိဆိုင်ကိုဘုရားကတမ္ပတိဆိုင်လို့မဟောဘူး ပိစရပိစရဝဇန်နဲ့တံပရိဆိုင်တွေကိုဒီမှာမနောတလို့သုံးတာဒါလေးကြည့်နော်အဲဒီဒီပိစဝဉ္ဉင်လေးကြည့်ပြီးတော့သကုညာနာဓာတုဒီပိစဝဉ္ဉင်ဆိုတာသကုဉ္ဉင်တွေကိုကြည့်ပြီးတော့သကုညာနာဓာတုဒီလိုခေါ်တာသကုညာဓာတရဲ့အာဒီသကုဉ္ဉင်တွေးသကုဉ္ဉင်စိတ်နှစ်ပါးပေါ့ဒီနှစ်ပါးဟာစေတသိက် သဗ္ဗစိတ်တစေတေခုနှစ်ခုနဲ့တူပြီးစိတ်ဖြစ်စေတသိက်ဖြစ်တော့ဒီဒွေပဇံဝိညာဉ်တစ်ဆယ်မှာသက္ကုညင်တွေဖြစ်ပြီးသူသဗ္ဗစိတ်တာနာစေခုနှစ်ခုဖြစ်တယ်သက္ကုညင်တွေကိုကြည့်ဘုရားကသက္ကုညနာဓာတုသူနဲ့အတူစေတသိက်တွေဖြစ်တဲ့တန်သမြေတကာဇာဓမ္မသဗ္ဗစိတ်တာနာစေခုနှစ်ခုကိုပြောတယ်ဟောတယ်ဒီစိတ်ကချုပ်ပြောက်သွားရင်ဘာသွားမလဲတံပရိဆိုင်နတ္တိပစ္စယဒီလိုသွားတာရှေ့စိတ်က စကုညစိတ်ချုပ်ပြောက်မှနောက်ကတမ္ပတိဆိုင်စိတ်ဆိုတာလာတယ်တမ္ပတိဆိုင်စိတ်ကြဘုရားဘာသုံးတာလဲမနောဓာတုမနောဓာတုခေါ်တယ်ခုနဒီမှာဘုန်းကြီးတို့ရေးထားတယ်မနောဓာဆိုပြင်စရောက်ကြတမ္ပတိဆိုင်တွေးကိုခေါ်တာဒီတမ္ပတိဆိုင်တွေးတွေကိုကြည့်ပြီးတော့မနောဓာတုယာစကုညစိတ်စေတသိက်ချုပ်ပြောက်သွားတော့နောက်ကတမ္ပတိဆိုင်တွေးဆိုမနောဓာဖြစ်လာတယ်တမ္ပတိဆိုင်တွေးရတယ်သူ့ရဲ့ရှင်ဘောရှင်ဘက်တရားတွေရှိနော် ဒီဇေယျရဲ့ထက်နာလေခုနရှင်မောရှင်မတရားတွေပေါ်ကဇေယျလေးမှာရေးခဲ့ဟောရှင်မောရှင်မတရားတွေဟာတမရိဆိုင်တွေးဆိုရင်သန္ဒဗီဒီဝိရိယကျင့်တဲ့ညာသမစေတ30အဲ့ဒီဇေယျရဲ့ထက်နော်အဲ့ဒီဇေယျလည်းတစ်ခု ရှင်ပြမယ်တော့ရှင်ဒီဟာရဲ့ဒီဇေယျရဲ့ဟုတ်တယ်ဒါပဲခုနသကုညင်တွေးဆိုတာဒါကိုပြောတယ်ဒီသကုညင်တွေးဒါဒီသုက္ကုညနာတဆိုသုက္ကုညင်တွေးကိုပြောတယ် ။ဆုံးရင်တွေကစေတသိက်ဘလောက်ရှင်သဗ္ဗစိတသာနာစိခုနှစ်ခုရှင်တယ်။အဲ့ဒီပါဠိအဲ့ဒီသဗ္ဗစိတသာနာစိခုနှစ်ခုဘုရားပါဟောတယ်။တန်တမ်းမြေတကားဇဓမ္မ။သကုညင်စိတ်က ဖြစ်တည်ပြက်ပြတ်သွားပြီ။ပြတ်သွားပြီမရှိတော့ဘူး။မရှိတော့ကနတ္တိပစ္စယတတ္တိဖြစ်နောက်ကတမ္ပတိဆိုင်တွေးကိုခြေစုပ်ပြုတ်လိုက်။အဲ့မှာတမ္ပတိဆိုင်တွေးပေါ်လာ။ဒါကြောင့်ဒီမှာတမ္ပတိဆိုင်တမ္ပတိဆိုင်ဆိုတော့မနောတ္တ ဒီတမဏိဇန်တွေကိုတော့ဘုရားပါလို့မနောဓာတုယတမဏိဇန်တွေကလည်းတမဏိဇန်တွေစိတ်ကြည်တယ်မဟုတ်စိတ်ဖြစ်စေတသိက်ကဖြစ်တဲ့အတွက်မနောဓာတုယတန်တမြတကအနိစ္စဓမ္မနံနန္တရပစ္စေနပစ္စယောဒီလိုဟောသွားတာဒါအတွက်ကဒါစခုရင်နဲ့တမတေဆိုင်တွေပြီးသွားပြီနောက်တစ်ခုအောက်ကဝီထီဝီထီဆရာလေးကြည့် နော်ဝိရိဇာတွေဆက်ကြည့်လိုက်တဲ့အခါကျတော့ဒီမှာအခုဒီဒီထဲမှာစကုတ်ညင်တွေနဲ့ဒီတာမရိဆိုင်ပြီးတော့တာမရိဆိုင်ပြီးတော့ဗာလဲတန်နေတဲ့နာလာတာမရိဆိုင်ကိုဘုရားပါဟောလဲမနောတလို့သုံးတယ်နော်ဒီမှာကြံတဲ့တန်နေတဲ့နာစားရတဲ့စိတ်တို့မနောဉာဏတကြံတဲ့စိတ်တွေကိုမနောဉာဏတအနေနဲ့သုံးတယ်ဒီမှာမနောဉာဏတဆိုဒွေးဆောင်ဉာဏ30ပိစရဝဇာတာမရိဆိုင်တွေးခြင်းနဲ့စိတ်86ပါးဟာဒါမနောဉာဏတပဲ အဲကြောင့်မို့ဒီတံပတိဆိုင်လေးဟိုကြည့်ပြီးတော့ဘုရားပါဟောလဲဒီမှာမနောဓာတုဟွမနောဓာတုတံပတိဆိုင်တွေမနောဓာတံပတိဆိုင်တွေရသူတွေဖြစ်သလားမဟုတ်ဘူးသူနဲ့ရှင်မောရှင်မစေတသိက်တွေဖြစ်တဲ့သန္တာပီတိဝိရိယကျင့်တဲ့ဉာဏ်သမစတိ10ပါးဒါအပေါ်ကဇာလေးနဲ့တွဲကြည့်ဇာ၃ခုတွေ့ရတော့နော်အဲဒီအဲဒီဒီမှာကြည့်လိုက် ဟောလားတမ္ပတိဆိုင်တွေးတမ္ပတိဆိုင်တွေးကြည့်ပြီးတော့ဘုရားက အနောဓာတုခုနကသက္ကုညင်ချုပ်ပြောက်သွားတော့တမ္ပတိဆိုင်တွေးဖြစ်ပေါ်တယ်တမ္ပတိဆိုင်တွေးရတယ်သူ့ကျဖြစ်တော့စေတသိက်တွေပါပါတမ္ပတိဆိုင်တွေးမှာဘာတွေရှင်းလဲဆန္ဒပီတိဝိရိယရှင်နဲ့အညာသမားစီတွေ10ပါတမ္ပတိဆိုင်တွေးချုပ်ပြောက်သွားရင်နောက်ကဘာလာမလဲတန်တိရဏလာတယ်ခုနဆရာကိုလမ်းပြောကြည့်တယ် ခုကဒီဒီဒုတိယပိုက်ကိုပြောဒီတမ္ပတိဆိုင်တွေပေါ့နော်အဲဒီဝီရိဆရာကြည့်လိုက်ဒီတမ္ပတိဆိုင်တွေချုပ်ပြောက်သွားရင်ဒီတဏ္ဍိရဏလာတမ္ပတိဆိုင်တွေကလည်းစိတ်တသိတွေနဲ့တူပြည့်တယ်တဏ္ဍိတဏ္ဍိရစိတ်တွေစိတ်ကလည်းစိတ်တသိနဲ့တူဖြစ်တယ်တမ္ပတိဆိုင်ကိုဘုရားပါဟောလဲမနောဓာတုသူ့ရဲ့စေတသိက်တွေသူ့ရဲ့ရှင်မောရှင်ဘက်အတူတကွဖြစ်တဲ့စေတသိက်တွေကိုတံပြုတ်တကအစဓမ္မ တာမဏိဆိုင်တွေးဟာဥပတိပင်ဆိုချုပ်ပြောက်သွားချုပ်ပြောက်သွားတဲ့အခါကျတော့တာမဏိတဏိရဏစတိတတ္တိကိုနတ္ထိတတ္တိပစ္စယတတ္တိပြင်ခြေစုပြီးတော့တဏှာစိတ်ပေါ်လာတဏိရဏစိတ်ကြဘုရားပါအောင်လဲမနောဝိညာဏဓာတုယဒီမှာဒီပထမဝိညာဏတခွဲတွေကိုလေ့လာထားပါနံပါတ်1ဝိထိလေ့လာမယ်ဝိထိလေ့လာပြီးတော့ဓာတ်တွေလေ့လာပါဓာတ်တွေလေ့လာပြီးဒီဝိထိမှာ စိတ်စိတ်တိတ်တိတ်ရှင်ပုံတွေလေ့လာမယ်ပြီးတော့မှဇက်ခွဲပုံတွေကိုလေ့လာဇက်တော့ကုသိုလ်လားဝိပဿနာကရိယာလားကုသိုလ်လားအကုသိုလ်လားဝိပဿနာကရိယာလားဒီဟာမျိုးတွေကြည်ထားဒါဆိုရင်ပဋ္ဌာန်းကလွယ်သွားတယ်ပေါ့အဲ့တော့တမ္ပရိဆိုင်တွေကြည့်ပြီးတော့ဘာဟောလဲဘုရားကမနောဓာတုဒီတမ္ပရိဆိုင်တွေကခုနဟောဆရာလေးမှာသန္တာပိတိဝိရိယကျင်ညာသမစရိ7ပါးမနောဓာတု ဒါလေးကြည့်ပြီးအောက်ကဆရာလေးနော်ဒီအောက်ကလေးကြည့်ဒီမှာတမရိဆိုင်တွေသန္တာပိရိဝိရညသမစီ30ဒါလေးကြည့်မနောဓာတုတမရိဆိုင်တွေတန်တမြေတကဇဓမ္မသန္တာပိရိဝိရညသမစီ30ကိုတာဝန်ပြောလို့သူနောက်ကတန်ဒီရဏ3ခုဖြစ်တယ်တန်ဒီရ3ခုကြောင့်ဘုရားပါဟောလဲမနောဝိညာဏဓာတုယတန်တမြေတကနိစ္စဓမ္မနံတန်ဒီရ3ခုလည်း သူတခုလည်းကြဖြစ်တာမဟုတ်စိတ်ဖြစ်စေတသိက်တရားဖြစ်တာသန္ဓပီရဝိရိယခြင်းနဲ့ညံသမစရိ10ပါးတဏိရာ၃ခုတည်းမနောဉာဏဓာတုယာစေတသိက်တွေသန္ဓပီရဝိရိယအညံဝိရိယခြင်းနဲ့ညံသမစရိ10ပါးအတွက်တန်တမြေတကနိစ္စဓမ္မနာနန္ဒပစ္စည်းနာပစ္စယောဒါသကုဉ္ဉ်စိတ်ပြီးသွားသကုဉ္ဉ်စိတ်နဲ့တူသောတာဝိညာဉ်စိတ်လည်းဒီတိုင်းပဲ သောတာဝဉ္စီရှင်မောရှင်မုန်နီလည်းအတူတူပဲခုနကအဲ့ကြတော့ဝီထီစီဟာကြည်ရတော့မယ်စကုညစိတ်စကုညစိတ်ကြည်ပြီးဟောပြီးသွားပြီနော်သောတာဝဉ္စိသောတာဝဉ္စိဒီနေရာမှာသောတာဝဉ္စိလေးထားရုံပါဒီနေရာမှာသောတာဝဉ္စိသောတာဝိညာဏဓာတုကြည့်ပြပါလေသောတာဝိညာဏဓာတုရာသောတာဝိညာဉ်စိတ်ကလည်းဘုန်းကြီးတို့ဗာတွေပါလေစေတသိက်တွေတူတူဖြစ်တာပဲ။ဘာစေတသိက်တွေလဲ။သဗ္ဗစေတသာနာစေတသိက်တွေ ဖြစ်တာသောတဝိညာဏဓာတုဉာဏ်နဲ့သူနဲ့အတူရှင်တဲ့သဗ္ဗစိတ်တာနာစေတသိက်လေးတွေကြည့်ပြီးဘုရားပါဟောလေတန်တမ်းမြတ်တကာသဓမ္မဒီလိုဟောသွားတယ်ပေါ့ဗျာသူနောက်မှာဘာဖြစ်လဲတံပတိဆိုင်တွေးလာဒီတံပတိဆိုင်တွေးကိုဘုရားကပါသုံးတာမနောတလို့သုံးလာတာဟုတ်တံပတိဆိုင်တွေးကလည်းတံပတိဆိုင်တွေးတတ်တတ်တယ်မဟုတ်စိတ်ဖြင့်စေတသိက်ဖြစ်တယ် တာမရိဆိုင်တွင်းကိုကြည့်ပြီးဘုရားပါတယ်မနောဓာတုယသူနဲ့ရှင်မောရှင်မဲ့စေတသိက်တွေတာမရိဆိုင်တွင်းရပါတယ်ရှင်လဲသန္နဗီတိဝိရိယကျင်လဲညံသမစရိ10ပါပေါ့တန်တမ်းပြုလကသဓမ္မဒီလိုပါနော်ဒီပါဠိကသောတာဝိညာဏဓာတုတန်တမ်းပြုလကသဓမ္မဒါအဝါရောင်ပြဒါတလိုက်ဒီတိအောင်နော်အကြောင်းတရားပြီးတော့ပါနောက်ကမှတစ်မျိုးပြမနောဓာတုယ တန်တမြေကနိစ္စဓမ္မနံဒါတံပတိဆိုင်တွင်နဲ့သူနဲ့ရှင်မောရှင်မဲ့တရားတွေအနန္တရပစ္စည်းနာပစ္စည်းရောကာလအခြားမရှိပဲနဲ့သောတာဝဉ္စိတ်ချုပ်ပြောက်သွားရင်တံပတိဆိုင်ဓာတ်ရိုက်ပေါ်လာဒါကြောင့်ကာလခြားမရှိပဲနဲ့ခြေပြုတော့အနန္တရပစ္စည်းသောတာဝဉ္စိတ်ချုပ်ပြောက်သွားလို့မရှိတော့မှတံပတိဆိုင်တို့ရဖြစ်ပေါ်လာတဲ့ နတ္တိပစ္စည်းနာပစ္စယောဒီလိုဟောနိုင်တယ်ပြီးတော့သံပရိဆိုင်တော့ကတန်နေရနာပေါ့သံပရိဆိုင်နဲ့တန်နေရနာသံပရိဆိုင်ကလည်းဥပတိပင်ဆိုချုပ်ပြောက်သွားတာဥပတိပင်နေနဲ့ဖြစ်ပေါ်ပြီးသွားရင်နောက်ကတန်နေရနာကိုကျေစုပြုတာကာလမချတန်ကျေစုပြုတယ်အနန္တပစ္စယတတ္တိပင်ကျေစုပြုတာသံပရိဆိုင်တွေကိုကြည်ရွယ်ပြပါဟောလေမနောဓာတုဒီလိုဟောတယ်သံပရိဆိုင်တွေကလည်း သူတမ္နေဆိုင်တွေတတ်တတ်ဖြစ်တာမို့စေတသိက်တွေပါဖြစ်တယ်။ဘာစေတသိက်တွေလဲ။စန္ဒပီတိဝိရိယကျင့်ဉာဏ်ဓမ္မစရိ7ပါး။ဒါကိုယူရပြီးတော့တန်တံပြုတ်တကာစဓမ္မဒီလိုဟောတယ်။တမ္နေဆိုင်အတော့မှာပါပြတယ်။တန်ဒီရဏဖြစ်တယ်။ဒီတန်ဒီရဏလေးကြည့်ပြီးတန်ဒီရဏကို မနောဝိညာဏဓာတ်သုံးတယ်။မနောဝိညာဏဓာတုယ။တန်ဒီရဏစိတ်ကသူ့ကြည့်တဲ့တတ်တတ်ဖြစ်တာမို့စေတသိက်တွေပါတယ် စိတ်ဖြစ်စေတသိက်ပါတယ်ဗောဗျာထားပါမယ်စိတ်ဖြစ်စေတသိက်ပါတော့ဒီစေတသိက်လေးကိုကြည့်ပြီးတော့ဘုရားပါဟောလေတန်တမြေကနိစ္စဓမ္မနာနန္ဒပစ္စိဏပစ္စယောဒီဟာလေးဒီသုံးခွက်လေးပဲပေါ့ဗျာဆက်ဟောနေတယ်ဆက်ကိုဉ္ဉင်ပြီးတော့တံပရိယတာနိရာတာပဲဒီလိုဟောတယ်ဆက်ကိုဉ္ဉင်တွေ့ဟောလိုက်သောတာဉ္ဉင်တွေ့ဟောလိုက်ခန္ဓာဉ္ဉင်တွေ့ဟောလိုက်စေဝဉ္ဉင်တွေ့ဟောလိုက်ကာယဉ္ဉင်ဒီသုံးခုလေးပဲ ဒါလေးကြည့်ပြီးတော့အရင်ဆုံးမှတ်ကြအောင်နော်ဒီမှာဆက်ကြည့်လိုက်အဲ့ဒီသုံးခွက်နေရာလေးကြည့်ပြီးတော့သောတာဝိညာဉ်နေရာမှာခန္ဓာဝိညာဉ်စိတ်ပြောင်းလိုက်ပေါ့ဒီဟာခန္ဓာဝိညာဏဓာတုခန္ဓာဝိညာဉ်တွေးခန္ဓာဝိညာဉ်တွေကလည်းသူတကူလည်းဖြစ်တာမဟုတ်ဘူးသူနဲ့တူစေတသိက်တွေဖြစ်တယ်ဒါကြောင့်မို့တန်တန်းပြုတ်တကာဇဓမ္မခန္ဓာဝိညာဉ်စိတ်ဟာသဘာစေတသာနဲ့စိတ်ခုနှစ်ပါးရှင်နေဖြစ်ပေါ်တယ်အတူတူကဖြစ်တယ်ဒီလိုမှ ကာဏဝိညာဏဓာတုတံသံမြေတကာဇဓမ္မသူ့နောက်မှာတံပိဆိုင်တွေကိုရည်ရွယ်ပြီးကြည့်ပြီးတော့ဘုရားပါဟောလဲမနောဓာတုယဒါတံပိဆိုင်တွေတံပိဆိုင်တွေရတယ်သူနဲ့သူစေတသိက်ရှင်မောရှင်မစေတသိက်တွေရှိတယ်သန္တပိတိဝိရိယကျင့်တဲ့ဉာဏ်သမ10ပါးဒါကိုကြည့်ပြီးတော့ဟုတ်လားမနောဓာရိယတန်သဗ္ဗိရကနိသဓမ္မနံနန္ဒပိစေနပိစယောနော် ကာဏဝိညာဉ်နဲ့တာမရိဆိုင်တွေ့ကာဏဝိညာဉ်နဲ့တာမရိဆိုင်ပြီးတော့တာနေတနာဖြစ်တယ်ဒီတာမရိဆိုင်နဲ့တာနေတာကြည့်ပြီးဘုရားဒီမှာဟောသွားတယ်မနောဓာတုတာမရိဆိုင်တွေ့တာမရိဆိုင်တွေ့နဲ့ရှင်တဲ့စေတသိက်တရားတွေကိုတန်တမ်းပြုတကားစဓမ္မတာမရိဆိုင်နောက်မှာတာနေတနာဖြစ်တယ်ဒီတာနေတနာလေးကြည့်ပြီးတော့မနောဝိညာဏဓာတ်မနောဝိညာဏဓာတုယ တန်တမိတကအနိစ္စဓမ္မနံနန္ဒပစ္စေနပစ္စယောဂာဏဝိညာဉ်နေရာမှာဇင်ဝဝိညာဉ်ပြောင်းဝင်မယ်ဒီသုံးခွက်လေးပဲကြည်ထားရုံပဲလူကဒီသုံးခွက်လေးပဲသိစေကြည်ထားဒါဆိုရင်ကိုယ်နားလည်သွားပြီဂာဏပြီးတော့ဇင်ဝတာသွားမယ်နော်ဇင်ဝဝိညာဏဓာတုဇင်ဝဝိညာဉ်တွေးဇင်ဝဝိညာဉ်တွေးကိုကြည်ဇင်ဝဝိညာဉ်တွေကလည်းစေတသိက်တွေသူနဲ့တူစေတသိက်တွေပါတဲ့အတွက် တန်သံမြေတကစဓမ္မဒီလိုဟောမယ်ဇေဝဝိညာဏဓာတုတန်သံမြေတကစဓမ္မဇေဝဝိညာဏဓာတ်မှာနောင်မှကြောင့်မနောဓာတ်အဖြစ်တယ်မနောဓာတ်ဆိုတမ္ပတိဆိုင်တွေးကိုပြောတာတမ္ပတိဆိုင်တွေးကိုရည်ရွယ်မနောဓာတုသူနဲ့ရှင်မောရှင်မြတ်စေတသိက်တွေပါတော့တန်သံမြေတကအနိစ္စဓမ္မနံကာလမချပဲနဲ့ခြေစုပြုတဲ့နန္ဒပစ္စိနာပစ္စည်းရှေ့စိတ်ချုပ်ပြောက်သွားလို့နောက်က ရှေ့ကဘာဇင်ဝောင်ရင်စိတ်ချုပ်ပြောက်သွားမှနောက်ကတာမရိဆိုင်တွေးဆိုဖြစ်ပေါ်လာတဲ့အတွက်နတ်တိပစ္စယတတ္တိပြင်းနဲ့ကျေစုပြုတယ်ဒီလိုမှတ်တာပြီးတော့တာမရိဆိုင်နဲ့တန်နေရဏတာမရိဆိုင်ကို မနောဒသုံးမယ်တန်နေရဏကိုမနောဉာဏတသုံးတယ်မနောဓာတုတာမရိဆိုင်တွေးသူနဲ့တူရှင်မောရှင်မစေတသိက်တွေကိုတန်တမြတ်တကားစားဓမ္မသူနောက်ကတာမရိဆိုင် ပြီးတော့တန်ဒီရဏဒီဒီရဏလေးကြည့်ပြီးဘုရားကမနောဝိညာဏဓာတုယသူ့ရဲ့ရှင်ဘောရှင်မဲ့စေတသိက်တွေကြည့်ပြီးတန်တမေတကနိဓမ္မနန္တရပစ္စေနာပစ္စယောပြီးတော့နတ္တိပစ္စေနာပစ္စယောဝိဒပစ္စေနာပစ္စယောကြိုက်တယ်လို့ပြောဒါအတူတူပဲဒီတစ်ခုလောက်နားလဲအကုန်လုံးအတူတူပဲเนาะဒီသုံးခွက်လေးကြည့်ထားဒီသုံးခွက်မှာသဘုံဉ္စေက သောတာသကုညင်သောတာဝဉ္ဇင်ဂါနာဝဉ္ဇင်ဇေဝဝဉ္ဇင်ကာယဝဉ္ဇင်ပြသဗ္ဗစိတ်တာနာစိတ်ခုနှလုံးရှင်ဒါတန်တမြေတကစားတော့ပြီးတော့တံပရိဆိုင်တန်နေတနာတံပရိဆိုင်ဆိုပါရရှင်မလို့တံပရိဆိုင်တွေသန္တာပီတိဝိရိယဉာဏ်သမစိတ်7ပါးဒီတန်နေတနာ၃ခုကြစိတ်တွေဘလားသန္တာပီတိဝိရိယဉာဏ်သမစိတ်7ပါးဒါပဲစိတ်ထမြောင်ကြည့်ဘာရောက်ဝဉ္ဇင်စိတ်သွားလိုက်မယ်ဒီကကာဝဉ္ဇင်စိတ်လေးကြည့် ရားကကာယဝိညာဉ်စိတ်ကိုကြည့်ပြီးတော့ကာယဝိညာဏဓာတုကာယဝိညာဉ်စိတ်မှာစေတသိက်တွေရှင်တဲ့သဗ္ဗစေတသာနာဆိုဒါကိုယူရပြီးတော့ဘာရဖျားပါအောင်တန်တမ်းမြေတကားစဓမ္မကာယဝိညာဏဓာတုတန်တမ်းမြေတကားစဓမ္မနောကာယဝိညာဉ်တွေနောက်မှာတမ္ပတိလာကာယဝိညာဉ်စိတ်ချုပ်ပြောက်သွားမှတမ္ပတိဆိုင်တွေးဆိုဖြစ်ပေါ်လာကြောင့်နတ္တိတ္တိပြင်ကျေစုပြုဟွန်း ခေါင်းရင်စိတ်တွေကဥပတိပိစိတ်ချုပ်ပြောက်သွားပြီဆိုရင်နောက်ထပ်သာမဏေဆိုင်စိတ်ဖြစ်ပေါ်လာကာလအခြားမရှိဘဲနဲ့ကျေစုပြုတာဒါတိဒါကြောင့်တမအနန္တရာပစ္စယတတ္တိပိစိတ်သာမဏေဆိုင်တွေကိုရည်ရွယ်ပြီးတော့မြတ်စွာဘုရားမနောဓာတုယစေတသိက်တွေသူနဲ့ရှင်မောရှင်မြတ်စေတသိက်များကိုရည်ရွယ်ပြီးတန်သမိတကာနိသဓမ္မနာနန္ဒပစ္စေနာပစ္စယောပြီးတော့မှဒီတမ္ပရိဆိုင်တဲ့တာနိဒနာသူက ဒီလိုဆက်ဆက်ဆက်ဒီစိတ်ချုပ်ပြောက်လို့ဒီစိတ်ဖြစ်တယ်ဒီစိတ်ချုပ်ပြောက်ဒါကိုဆက်ခွဲဟောနေနော်ဒီတဝိထီလုံးအကုန်ဟောအပြီးလုံးအကုန်လုံးဟောကာဝိညာဏဓာတ်သွားလိုက်နော်ကာယဝိညာဏဓာတုကာဝိညာဉ်တွေသူနဲ့တူသဗ္ဗစိတ္တသာနာစိခုနှစ်ပါးရှင်တဲ့အတွက်တန်တံပြတကအစဓမ္မဟောဒီဇာလေးနဲ့အခုလိုလေးဇာသုံးခွက်ရှင်ကြီးဟိုရှင်းတော့ပြီးတော့မှသူ့နောက်မှာ ဘာဝဉ္ဉ္တွေ့ရနောက်မှာတံပရိဆိုင်တွေ့ဖြစ်တယ်ဒီမှာကြည့်လိုက်အဲ့ဒီတံပရိဆိုင်တွေ့ကိုဘုရားမနောတာတုံတယ်ဒီတံပရိဆိုင်တွေ့ရတယ်စေတသိက်တွေနဲ့တူဖြစ်တယ်မနောဓာတုယတံတံမြေကနိစ္စဓမ္မနံအခြားကာလမရှိခြားကာလမရှိဘဲနဲ့ယေရှုပြုတဲ့အနန္တပစ္စည်းနာပစ္စည်းရောရှစ်စစ်ချုပ်ပြောက်သွားလို့တံပရိကာယဝိညာဉ်စိတ်ချုပ်ပြောက်သွားတော့တဏှိနာစိတ်တံပရိဆိုင်စိတ်ဖြစ်ပေါ်လာတဲ့အတွက် နတ္တိပစ္စယတတ္တိဖြစ်နေကျေစုပြုတယ်လို့ပြောပါတယ်။နောက်တမ္ပတိဆိုင်တဲ့တန်နေတဲ့နောက်ဒီဟာကိုကြည့်မယ်။တမ္ပတိဆိုင်အတွက်ကိုဘုရားပါမနောတလို့သုံးတယ်။တန်နေတဲ့နောက်ကိုမနောဉာဏတလို့သုံးတယ်။ဒါလည်းရှင်းရှင်းလင်းလင်းနားလည်ထားပါ။အဲတော့ေဆိုင်တွေကြည့်ပြီးတော့ဘုရားကမနောဓာတုဒီမှာကြည့်လိုက်။တာမဏိဆိုင်တွေကသူ့ရဲ့တတ္တမြေပြီးစစ်တိဖြစ်တယ်။တန်တံမြေတကဇဓမ္မဒီလိုဟောတယ် နောက်ကတန်ဒီနာ၃ခုရှိရမနောဉာဏဓာတုတန်ဒီနာ၃ခုလည်းနောက်ကစေတသိက်တွေဖြစ်တန်သမြေတကာနိစ္စဓမ္မနာနန္ဒပစ္စိဏပစ္စယောအတွဲလိုက်ပြီးသွားပြီနော်သကုဉ္ဉ္တွေသကုဉ္ဉ္နဲ့တမ္ပတိဆိုင်တမ္ပတိဆိုင်နဲ့တန်ဒီနာဒီ၃ခုပေါ့အဲ့ဒါနှစ်ကြောင်းဟောသွားသောတာဝဉ္ဉ္သောတာဝဉ္ဉ္နဲ့တမ္ပတိဆိုင် တာမရိဆိုင်နဲ့တာနေတနာဒီမှာဒီနှစ်ကြောင်ဟောသွားတယ်။နောက်ကာဏဝิญဉ်ကာဏဝิญဉ်နဲ့တာမရိဆိုင်တွေဒီမှာဒီကြောင်နောက်နောက်တာမရိဆိုင်နဲ့တာနေတာတွေဒီကြောင်ပေါ့ကာဏဝิญဉ်တွေအတွက်ကအလောဟောဇေဝဝิญဉ်တွေအတွက်ဇေဝဝิญဉ်စိတ်ဖြစ်တယ်ဇေဝဝิญဉ်စိတ်ဖြစ်မှ ဖြစ်ပြီးနောက်တာမရိဆိုင်ဖြစ်တယ်အဲ့ဒါတခုဟောတယ်နောက်တာမရိဆိုင်နဲ့တာနေနာအဲ့ဒါတခုဟောတယ် ကာယဝိညာဉ်တွေဖြစ်တယ်ကာယဝိညာဉ်တွေနောက်မှာတာမရိဆိုင်ဖြစ်တယ်ကာယဝိညာဉ်နဲ့တာမရိဆိုင်တွေပဲတွေဟောတယ်နောက်တာမရိအဲ့ဒီနောက်မှာဆက်ဖြစ်တဲ့တာမရိဆိုင်နဲ့တာနေတဲ့အတွက်တွေဟောတယ်ဒါမျိုးမှတ်အခုဘုန်းကြီးတို့ဒီမှာသုံးခုပြီးသွားပြီသကုညင်တွေသောတာဝိညာဉ်တွေကာနဝိညာဉ်ဇေဝဝိညာဉ်တွေကာဝိညာဉ်တွေသူ့နောက်မှာဖြစ်တဲ့တာမတိဆိုင်တွေပြီးသွားပြီ။တန်နေတာဒီအောင်ပြီးသွားပြီ။ဒီဝီထီလေးကြည့်ပြီးတော့ပြီးတာ။နော် အဲ့တော့ပထမဆုံးဘုန်းကြီးတို့နံပါတ်1ဘာကိုလေ့လာမလဲစိတ်ဖြစ်စဉ်ဝီထိကြောင်းကြတာပါတိတာဝင်ဘုံကသလဘုံကုပိသလပိသလဝိသသုကုညင်တောင်နေတာရိယဝုဒ္ဓသောကိနေတရားနှစ်ကြိမ်ဘဝင်ဒါရပြီရသွားပြီဆိုတကဘာလို့ရမလဲအဲသူရဲ့စိတ်စေတသိက်လေးကြံမြင်နာလေသကုညင်စေထိုးရင်ဒီမှာပပြတာတာဝစေကတာနာစေခုနှစ်ပါးရှင်းနေတမရိဇိုင်းတွေဆိုရင်သန္တာပိရိဝိရိယကျင်ညာသမစေတိဆေဝရှင်းနေ တာဏိနာသုံးခုဆိုတာအတူတူပါပဲစေတသိက်ရှင်ပုံကြီးကတော့အတူတူဒါလေးရအောင်ကျင်အဲ့ဒါသိသွားပြီဆိုဒီဝီထီဇာလေးကြည့်ပြီးတကဇတ်အနေနဲ့ဖွဲ့ထားဩဒီဝီထီဇာခုနဝီထီဇာကြည့်ပြီးတော့နော်ဇတ်ဇတ်ခွဲမှာအောက်ကဝီထီဇာလေးဒီဘက်ကဝီထီဇာလေးမြုပ်နေဝီထီဇာလေးဖောင်းအဲ့ဒါရဘောဟာရအောက်ကြလာဒါကိုခြုံလိုက်ဝီထီဇာလေးကြည့် ဝိရိယလေးမှာကြတော့အဲဝိရိယလေးမှာကြတော့ကုသိုလ်ဝိဘကရိယာအနေနဲ့ခွဲရမှာနော်အဲကုသိုလ်ဝိဘကရိယာအနေနဲ့ခွဲကုသိုလ်ဝိဘကရိယာနဲ့ခွဲဝိရိယလေးရောပရိဒါနေဆိုဝိဘလကရိယာလားဘဝင်နေရဝိဘလကရိယာလားဒါမျိုးတွေခွဲအဲ့ဒီလိုခွဲသုံးခုလောက်တော့လေ့လာမယ်နော်ဓမ္မဝူကြီးဖြစ်စဉ်လေ့လာ နောက်စိတ်စေတသိက်ရှင်မုံလေးလာပြီးတဲ့အခါကျတော့ပါလေးလာမလဲဇပ်ဝိဘကရိယာအနေနဲ့လေးလာဒါလေးတွေလေးလာဒါရင်အဲ့ဒီလေးလာပြီးမှဒီပါဠိတော်နဲ့တွဲကြည့်မယ်အဲ့တော့ကြံတဲ့ဟာတွေကြဘုရားကဘာဟောသွားလဲခဲပါဠိတော်ပေါ်နေနေတင်လာအဲ့အောက်ဆွဲချတာအပေါ်တင်နေတယ်အဲ့အောက်ဆွဲချပေါ်တင်နေတာအောက်အနန္တသမန္တအတူတူပဲပြောကြပါမယ်နော်ရတယ် ဒီမှာဗုဒ္ဓမာဗုဒ္ဓမာ ကုသလဓမ္မပြည့်စုံမနာပြည့်စုံကုသလဓမ္မနာသမဏနာပြည့်စုံအနန္တသမဏနာအတူတူပဲပေဟာပြပြနော်အဲ့ဒါကြဘယ်ကိုသွားဟောလဲဆိုဒီဇောတွေကိုသွားတာဇောတွေနော်အုတ်ထောကနေပြီးတော့နောက်ပိုင်းမှာဇောတွေဖြစ်တယ်နော်ဇောတွေမှာကြတော့ကုသိုလ်ဇောအကုသိုလ်ဇောခုနဝုထောမှာဘုန်းကြီးကတတိညာနဲ့ကပ်မိသွားရင်နောက်ကဇောကပါပြကုသိုလ်ဇောတွေဖြစ်မယ် အုတ်ထုံးမှာကိုယ်ကတတိညာလွတ်နေတော့ကအကုသိုလ်ဇောတွေဖြစ်မယ်ဇောကကုသိုလ်ဇောဆိုကုသိုလ်ဇောကျတန်ဖြစ်အကုသိုလ်ဇောဆိုအကုသိုလ်ဇောကျတန်ဖြစ်တယ်ဒါကုသိုလ်ဖြစ်လားအကုသိုလ်ဖြစ်လားဒီလိုမဟုတ်ဘူးနော်ဇောအောက်ကဆေယဒီအောက်ကအောက်ကဝီဒီဆရာကြီးဖုံးတာခုနဝီဒီဆရာကိုပြထားအောက်ကဝီဒီဆရာကိုတက်ထားဆိုရဒီဟာလေးပေါ်နည်းနည်းတင်လိုက်အပေါ်ကဆရာဟွန်းဒါလေးဒါဆိုရပြီဒီသုံးခုပဲပြတယ် ဇောကြတော့ဟုတ်လားကိုကကိုယ်စိတ်ထဲမှာတတိညာရှိနေရင်ပေါ်သမျှအာယုံမှာကုသိုလ်ဇောဖြစ်မယ်ဘုန်းကြီးတို့စိတ်ထဲမှာတတိညာလွတ်သွားရင်အကုသိုလ်ဇောဆောမယ်ဒါပဲနော်သောတာပန်တရားကနာဂံတို့ကုသိုလ်ဇောတွေဖြစ်များတော့ပုထုဇဉ်ဆိုရင်တော့အကုသိုလ်ဖြစ်များတယ်ယဟန္တာဆိုရင်တော့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကရိယာဇောဖြစ်များတယ်အဲ့ဒီတော့ဇောတွေကြည့်ပြီးတော့ပထမကြည့်လိုက် ပရမဇောကနေဒုတိယဇောဒါကုသိုလ်ကနေကုသိုလ်ခြေစုပြုတာဒုတိယဇောကနေတတိယဇောကုသိုလ်ကုသိုလ်ဟောခြေစုပြုတာဒီပရမဇောချုပ်ပြောက်သွားဒုတိယဇောပေါ်မှာဒုတိယဇောချုပ်ပြောက်တတိယဇောဒီဇောချင်းချင်းပရမဇောကနေဒုတိယဇောဒါလေးကြည့်ပြီးတော့ပုရိမာပုရိမာကုသလာဓမ္မရှိရှိရောဇောတွေဟာဇောစိတ်စိတ်တိတ်တွေဟာနောက်နောက်တော့ကုသိုလ်ဇောစိတ်စိတ်တွေအနန္တသမဏတတ္တိဖြင့်ကျေစုပြုတယ်ဒါကိုပြောတယ်တရားတွေကိုကြည့်ပြီးတော့ ကုသိုလ်စောဆိုရင်ကုသိုလ်စောကုသိုလ်စောကုသိုလ်စောနော်အဆုံးစောကနေနောက်ပိုင်းတရားယုံဖြစ်တဲ့အခါကျစောကကုသိုလ်နောက်ကတရားယုံကြဝိပက်အဲ့ဒါကြီးပဲပြကြည့်လိုက်ဒီမှာပရမကုသိုလ်စောချင်းချင်းကြတော့ပုရိမာပုရိမာ ကုသလာဓမ္မပစ္စည်းမာနပစ္စည်းမာနကုသလာဓမ္မနာနန္ဒပစ္စည်းနာပစ္စည်းသမန္တပစ္စည်းနာပစ္စည်းရောပြီးတော့နတ္တိပစ္စည်းနာပစ္စည်းဝိကတပစ္စည်းနာပစ္စည်းအတူတူပဲနော် တော့ပရမဇောကနေဒုတိယဇောဒုတိယဇောတတိယဇောတတိယဇောသုဒ္ဓဇောသုဒ္ဓဇောကနေပစ္စမဇောနော်တီတံပစ္စမဇောကနေသတ္တမဇောတောင်ဒါကြတော့ဘုရားပါဟောလေပုရိမာပုရိမာ ကုသလာဓမ္မပစ္စည်းမာနာပစ္စည်းမာနာကုသလာနာဓမ္မနာနန္ဒရပစ္စည်းနာပစ္စယောသမန္ဒရပစ္စည်းနာပစ္စယောအဆုံးတော့တတ္တမဇောနဲ့တရားယုံကြည့်ပြီးတော့တတ္တမဇောကကုသကုသဇော တရားယုံကဝိဘက်ဝိဘက်ကိုတော့ဘုရားကပါဟောလဲဝိဘက်ကိုဗျာကရလို့သုံးတယ်နော်ဗျာကရတရားတွေကပါခေါ်လဲဝိဘက်စိတ်လည်းဗျာကရတရားပဲကရိယာစိတ်လည်းဗျာကရတရားပဲယုတ်တရားလည်းဗျာကရတရားပဲနိဗ္ဗာန်လည်းဗျာကရတရားပဲဒီလိုမှတ်ထားအသုံးလုံးလေးလည်းမှတ်ရတော့အတ္တမဇောအတွက်ဘုရားပါဟောလဲပုရိမာပုရိမာကုသလာဓမ္မတတ္တမဇောနောက်မှာတရားယုံဖြစ်တယ်ဒီတရားယုံနေကြောင့်ဝိဘက်တွေဖြစ်တဲ့အတွက် ပစ္စည်းမာနပစ္စည်းမာနဗျာကရဏဓမ္မနာအနန္တရာပစ္စေနာပစ္စယောသမန္တရာပစ္စေနာပစ္စယောအဲခုနကပါဠိလေးကြည်လိုက်လို့ရှိရင်နတ္တိပစ္စေနာပစ္စယောဝေကရာပစ္စေနာပစ္စယောဒီလိုဟောတယ်ဒါကကုသိုလ်အတွက်ပြီးသွားပြီเนาะဒါကဘုန်းကြီးတို့တွေကတတိညာရှိနေမယ်ဆိုရင်ကုသိုလ်စောဆုံးသောတာပန်တရာကနာဂံဖြစ်နေမယ်ဆိုရင်လည်းကုသိုလ်စောတွေဖြစ်များမယ်ဒီလိုမှတ်ထား အဲအဲ့ဒီလိုမှမဟုတ်ဘူးဘုန်းကြီးတို့တဏ္ဍာမှာကိုကရိယာလည်းမဖြစ်သေးဘူးဆိုတတိတွေကလွတ်နေပြီဆိုရင်တတိညာတွေလွတ်နေပြီဆိုရင်အကုသိုလ်ဇောတွေစောနေမှာမြင်သမျှအာယုကြာသမျှအာယုနော်အာယု6မျိုးလုံးမှာအကုသိုလ်ဇောတွေစောမယ်အကုသိုလ်ဇောတွေအကုသိုလ်ဇောဆက်တိုက်စောတာအဲ့ဒါကိုရှိရွယ်ဘုရားပါမိတ်နဲ့ပုရိမာပုရိမာအကုသလဓမ္မပစ္စည်းမာနပစ္စည်းမာနအကုလဓမ္မနာ အနန္တရပစ္စေနာပြီးတော့ဒီဇောတွေပြောတတိလွတ်နေတဲ့ character ဆိုဗာဇောတွေပြောအာဟုသောဇောတွေဖြစ်တယ်မှတ်ထားပရမဇောကလည်းအာဟုသောဇောဒုတိယဇောပရမဇောကနေဒုတိယဇောဒါအနန္တရတတ္တိဖြစ်ကျေစုပြုတယ်ဒုတိယဇောနဲ့တတိယဇောတတိယနဲ့သရုတ်တာဇောသရုတ်တာဇောနဲ့ပိစမဇောပိစမဇောနဲ့သတ္တမဇောတန်အောင်အနန္တပစ္စည်းအကုသိုလ်ဇောတွေအကျဆောပါတတ္တမအကုသိုလ်ဇောနဲ့ခုနဆရာဝိတိဆရာပြောက်တာ တတ္တမအကုသိုလ်ဆိုအောက်ကဆရာပေါ်တယ်တတ္တမအကုသိုလ်ဆိုတတ္တမအကုသိုလ်ဆိုနာမှာတရားယုံဖြစ်တယ်တတ္တမအကုသိုလ်ဆိုနာမှာတရားယုံဖြစ်တယ်အဲ့ဒီတတ္တမဇောနဲ့တရားယုံတတ္တမဇောအကုသိုလ်ဆိုဒီအကုသိုလ်ဆိုနဲ့တရားကိုကြည့်ပြဘုရားပါဟောလေပုရိမပုရိမအကုသလဓမ္မပစ္စည်းမာနပစ္စည်းမာနဗျာဂရဓမ္မနာအနန္တရပစ္စေနာပစ္စယော တတ္တမစိုးချုပ်ပြောက်သွားလို့တရားယုံဖြစ်ပေါ်လာတာကာလမချဘဲနဲ့ဈာကာလအချိန်မချဘဲနဲ့အနန္တပစ္စည်းဗန္တရပစ္စည်းတတ္တိပြီးကျေစုပြုတယ်ရှေ့စိတ်ချုပ်ပြောက်သွားလို့နောက်တရားယုံဆိုတာဖြစ်ပေါ်လာတယ်နတ္တိပစ္စည်းတတ္တိပြီးကျေစုပြုတယ်ဒီလိုမှတ်ထားဒါကုသိုလ်စွာအကုသိုလ်စွာပြီးသွားပြီနောက်ကရိယာစွာသွားမယ်နော်ယ ahanan ပုဂ္ဂိုလ်များကြသူတို့တတိဝိရိယအများအားရှိနေတော့ယ ahanan ပုဂ္ဂိုလ် ဖရာများတတိဥရိယဒီလိုရှင်းမြတ်ကြီးတွေကြတော့တတိယဉာဏ်ကအမြဲတမ်းရှိနေရှိနေတော့တရားမလွတ်ဘူးပေါ့ဗျာပြီးတော့လည်းကုသိုလ်အကုသိုလ်မဖြစ်တဲ့ကရိယာဇောပဲဖြစ်တော့ရှိကဇောတွေကလည်းပရမဇောလည်းကရိယာဇောဒုတိယဇောလည်းကရိယာဇောနော်ကရိယာဇောကြရင်ဒါဝဖြာကတတရားလို့သုံးပါဒါတွေယူရပြီးတော့ပါဘောလေ ပုရိမပုရိမဗျာဒဓမ္မရမဇောဒုတိယဇော တတိယဇောသရုတ်တာဇော ပြင်စမေတတ္တမဇောဆတ္တမဇောတံပစ္စည်းမပစ္စည်းမနာဗျာဒဓမ္မနာနောက်ဇောတွေပေါ့ဒုတိယဇောတတိယသရုတ်တာဇောပြင်စမေဇောဆတ္တမဇောတတ္တမဇောတံပေါ့အနန္တရပစ္စည်းနာအနန္တရပစ္စယတတ္တိပြည့်စုံပြုတယ် ပုရိမာပုရိမာဗျာဝရဓမ္မပစ္စည်းမနာပစ္စည်းမနာကုသလဓမ္မနာနန္ဒပစ္စည်းနာပစ္စည်းဒါကြတော့ဘယ်ကိုသွားပြန်လဲဆိုဟောဒီမှာကြည့်လိုက်ခုနဘာကြံလဲဆိုဒီမှာကြည့်လိုက်နော်ဒီဟုတ်သောတန်ဒီရတံပရိဆိုင်နဲ့တန်ဒီရဏပြီးသွားပြီနော်နော်တံပရိသတန်ဒီရဏပြီးသွားတန်ဒီရဏဟုတ်သောဟုတ်သောနဲ့ဇောကြံဟုတ်သောနဲ့ဇောဟုတ်သောစာကြတော့ဘာလဲကရိယာနော်ကရိယာ ဟုတ်တော့ကြတော့ဘုန်းကြီးတို့ခုနကြည့်လိုက်ဟုတ်တော့ဆိုမနောရဝဇံမနောရဝဇံဆိုကရိယာကရိယာကိုဘုရားပါဟောတယ်ပုရိမာပုရိမာဗျာဂရာဓမ္မဒီကိုဟောတယ်သူ့နောက်မှာဇောဖြစ်တယ်နော်ဒီမှာဇောကတတိလွတ်နေရင်ကုသိုလ်ဇောဖြစ်မယ်တတိရှိနေရင်ကုအာတတိလွတ်နေအကုသိုလ်ဇောဖြစ်မယ်တတိရှိနေကုသိုလ်ဇောဖြစ်မယ်ဘုဒ္ဓအကြည့်ပြီဗျာပုရိမာပုရိမာဗျာဂရာဓမ္မနောက်ကတတိရှိနေဘုန်းကြီးတို့ဒီဇောကကုသိုလ်ဇောဖြစ်ဘုဒ္ဓနောက်ကပထမဇော ဒါလေးကြည့်ပြီးဒီမှာဒီဒီအောက်ဆုံးရောက်နေပုရိမပုရိမဗျာဂရဓမ္မပစ္စည်းမနာပစ္စည်းမနာကုသလနာဓမ္မနာအနန္တပစ္စည်းနာပစ္စည်းအောင်အဲ့ဒီရောက်ပါနော်ဒါဝုတ်ထုံးနဲ့ဇောကိုရည်ရွယ်တယ်တကယ်လို့ဝုတ်ထုံးမှာဘုန်းကြီးတို့ကတတိဉာဏ်ရှိလို့ရှိရင်ကုသိုလ်ဖြစ်မယ်တတိဉာဏ်မရှိဘူးအကုသိုလ်ဖြစ်မယ်ဆိုရင်ပုရိမပုရိမဗျာဂရဓမ္မပစ္စည်းမနာပစ္စည်းမနာဟုတ်တော့ဟုတ်တော့တော့ဒါအကုသိုလ်ဆိုဖြစ်တယ် ပစ္စည်းမနာပစ္စည်းမနာအကုသလဓမ္မနာနန္ဒပစ္စည်းနာပစ္စည်းရောဒီဒီဟာတွေကြတော့တန်ဒီရဏနာဝုထောကြတော့ဒီထဲမှာပါဝင်သွားပြီပုရိမောပရိမောကြာတာပစ္စည်းမနာပစ္စည်းမနာကြာတာနန္ဒပစ္စည်းနာပစ္စည်းရောဒီဒီဒီဒီတော့ဘုံငါသနာဘုံကုပ္ပိစရာပစ္စရာဝဇံဒီဟာတွေဒီရဲ့ဖြစ်စဉ်နေရတဲ့ဒီပြာကတာထဲမှာပါသွားတယ်ပရိမဘုံတွေကဗျာဒနာပစ္စည်းမှပစ္စည်းဗျာဒနာနန္ဒပစ္စည်းနာပစ္စည်းရောတစ်ခုချင်းပြောလို့ရတယ်နော် တိတော်ဝင်ချုပ်ပြောက်သောဘုံကဆလနာနာတိတော်ဝင်လည်းပြာကတာနောက်ကဘုံကဆလနာလည်းပြာကတာဒါကြတော့ပုရိမာပုရိမာပြာကတာနောပစ္စည်းဝနာပစ္စည်းအောင်ပြာကတာအနန္တပစ္စည်းပစ္စည်းအောင်ဘုံကဆလနာဘုံကုပ္ပစ္စည်းတာဒါပြာကတာပြာကတာဘုံကဆလနာဘုံကုပ္ပစ္စည်းလာနဲ့ပစ္စရဝဇံဘုံကုပ္ပစ္စည်းလာဝိဘက်ပစ္စရဝဇံတို့မနရဝဇံကရိယာပြာကတာပြာကတာပဲဒီထဲမှာပါသွားပြီနော်ဒီပစ္စရဝဇံနဲ့ခုနက ဒီပိစဝိညာဏတဟောသုခဉာဏတောတဝိညာဏကာဏဝိညာဏတပိစဝိဇာဏကရိယာနော်တော့နော်သုခဉာဏတောဝိဘကရိယာဒါပြာကတာထဲမှာပါသွားတယ်ဒီဝိထီလေးကိုနားလည်သွားရင်ဒီဟာတွေအကုန်လုံးပါသွားတာအဲ့ဒါမျိုးမြင်အောင်ကြည်တတ်ဖို့ဒါကတော့ဘောကတရားတွေကိုအနှစ်ချုပ်ပြောလိုက်တာစိတ်တွေရှေးတဲ့စိတ်တွေချုပ်ပြောက်သွားနောက်တော့စိတ်တွေဖြစ်တယ်ရှေးရတဲ့စိတ်တွေချုပ်ပြောက်တဲ့နေရာမှာ အကြောင်းတရားတွေမှာတော့ဉာဏ်တို့သုတိကျင်ရတယ်။ဘာဖြစ်လို့လဲဉာဏ်တို့သုတိကနောက်ထပ်မဖြစ်တော့တဲ့အတွက်ကျင်တာ။အကျိုးတရားတွေမှာကြာဉာဏ်သုတိစိတ်ပါတယ်။နော်ဉာဏ်သုတိဒီကျိုးတရားတွေနဲ့ပါတယ်အဲ့လိုမှတ်တာ။အဲ့တော့ဘုန်းကြီးတို့ဟိုဆိုရင်တဏှာကြီးလောက်ရှိတော့မယ်။အဲဒီနန္ဒရာပစ္စည်း၊သမန္ဒရာပစ္စည်း၊နတ္ထိပစ္စည်း၊ဝိကရပစ္စည်းနားလဲခြင်းရင်ခုနဒီမှာဘာတွေ့ရမလဲ။ အောက်ကဝီတီဇာလေးကြည့်မယ်နော်အောက်ကဝီတီဇာလေးပြမယ်ဒီဝီတီဇာလေးနားလည်အောင်လုပ်မယ်ဒီဝီတီဇာလေးရဲ့ခုနကပြောတဲ့စိတ်ရှင်စေတသိက်ရှင်ပေါ့အပေါ်ကဇာလေးဒါအနန္တပစ္စည်းတော့ပြောခဲ့ပြီနော်ဒီနှစ်ခုတာပိုင်ပိုင်နိုင်နိုင် ကြည့်ထားပါဟမ်ပရမဝီတီဖြစ်စဉ်နဲ့နားလည်အောင်လုပ်ပြီးတော့ဝီတီဖြစ်စဉ်နေနားလည်ပြီးဆိုဒီဝီတီဖြစ်စရာဥစားမှာပါစေတသိက်တွေရှင်းတယ် သောကုညင်စစ်တွေးမှာပါစေတသိက်တွေရှင်းတဲ့ဓာတ်တွေသိအောင်လုပ်သိပြီဆိုဒီဝိတိတွေမှာတလုံးချင်းလိုက်ကြည့်မယ်ဟောဒီတော့ဝင်ဆိုဝိပလကုသိုလဝိပလကရိယာလားဒါလိုက်ခွဲဇာတိဗေဒခေါ်တယ်ဇက်လို့ထပ်ခွဲဒီဇေယကွက်နှစ်ခုလောက်မြင်သွားရင်ဒီပါဠိလို ဟောတာ မခက်တော့ဘူးဟမ်ဒီနေ့ဒီလောက်နဲ့သိကြအောင်နော်ဒီနေ့ဟောပြောဆွဆုံးမှလည်းတရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မညာပုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။သာဓုသာဓုသာဓုရှင်မြတ်အတုစိ